ဣဒာမေစေသူရှုပ်ွယ်၍ထင်ကြီးမကြဆင်းရဲရသည်သတ္တဝါတွေဆင်းရဲခြင်းအကြောင်းမေးသည်ဣဒာမစရိယကြောင့်ဣဒာမစရိယကဘာကြောင့်ဖြစ်ရသလဲစသည်ဖြင့်အကြောင်းဆင်းစင်လိုက်လိုက်တော့မူလဇင်မြေသူအကြောင်းစစ်သောမုန်းချအပ်သာအာယုံများနဲ့လိုလားတလီကြံစီတံ ခဲရာမှဆွဲချေတယ်လဲလွဲ၍ဆင်ခဲဆင်ငါဖြစ်ရိုးပါသည်ဒါတော့ဆင်းရဲသတ္တဝါတွေချမ်းသာကြင်ကြပါရင်ဆင်းရဲတွေ့နေရတာဘာကြောင့်လဲဣဒမစ္စည်းယသူများကောင်းစားချမ်းသာတာတွေမနာလိုမှုကိုယ်နဲ့သက်ဆိုင်တဲ့ဥစ္စာတွေသူများမပြည့်စုံစေခြင်းနဲ့သူများကိုယ်လိုမကောင်းစားစေခြင်းနဲ့ဝန်တိုမှုညရေမနာလိုမှုဝန်တိုမှု ဒီနှစ်ခုကြောင့်သတ္တဝါတွေဒုက္ခရောက်နေရသည်ဒီမနာလိုမှုဝန်တုံမှုဣဒ္ဓမစ္စရိယာဘာကြောင့်ဖြစ်ရသလဲဆိုရင်မူလဇင်မြေသူအကြောင်းစစ်သောမုတ်ချအပ်သောအာယုံများနဲ့မုန်းစရာချစ်စရာတွေကရှိနေလို့ကိုချစ်စရာကလည်းရှိမုန်းစရာကလည်းရှိတော့အဲ့ဒါနဲ့စပ်ပြီးတော့ဣဒ္ဓမစ္စရိယာတွေဖြစ်တယ် မုန်းတာဖြစ်တာတွေကဘာကြောင့်လာကြတော့ဆိုတော့လူလားတလီဆန္ဒဆိုတဲ့လူလားနှိမ့်သက်တဲ့သဘောရှိလို့လူချင်းစရာနှိမ့်သက်စရာတွေလူချင်းနှိမ့်သက်ချစ်ခင်တော့မုန်းစရာလည်းတစ်ဖက်ကရှိတော့တာပေါ့လေဒါကြောင့်လူလားတလီဒီလူလားနှိမ့်သက်တာဘာကြောင့်ဖြစ်ပြန်သလဲဆိုတော့ပြန်စီတတာနဲ့ဝိတက်ကဏိဒါနော်ဝိတက်အကြောင်းရှိလို့ကြံလို့ချစ်စရာကောင်းအောင်ကြံတယ်မုန်းစရာကောင်းအောင်ကြံတယ် ယံစီတံချက်ရာမှာဆွဲချေတယ်လွဲ၍ဒီကြံတာကလည်းဘာကြောင့်ကြာနိုင်သလုံးဆိုရင်ပပင်္စပညာပပင်္စပညာရှိနေလို့တဲ့ပပင်္စပညာဒနာမာနဒိဋ္ဌိဒိဋ္ဌိနဲ့ဒနာမာနဒိဋ္ဌိဖြစ်ပြီးတော့ အကျယ်ချဲ့ပြီးစဉ်းစားနိုင်အောင်လို့မှတ်ထားတဲ့ပညာလေးရှိတယ်တဏှာဖြစ်လောက်အောင်မာနဖြစ်လောက်အောင်ဒိဋ္ဌိဖြစ်လောက်အောင်မှတ်သားထားတာလေးရှိမြင်ပြီးမှတ်သားထားလိုက်ကြားပြီးတော့နားပြီးတော့စားပြီးတော့တွေ့ထိပြီးတော့ဒီကုသနာကြာပြီးပြီးတော့၆တော်ရက ဝိညာဉ်6ပါးဖြစ်ပြီးတဲ့ပြီးတဲ့သူကနောက်ကနေပြီးတော့စဉ်းရင်တင်တင်ထားတယ်။ပြန်ပြီးထုတ်ထုတ်ပြီးတော့စဉ်းစားလိုက်တဲ့အခါတဏှာဖြစ်လာတယ်၊မာနဖြစ်လာဒိဋ္ဌိဖြစ်လာ။တဏှာမာနဒိဋ္ဌိဖြစ်နေလောက်အောင်လို့မှတ်ထားတဲ့ပညာလေးရှိတယ်။အဲဒီအမှားစွဲလေးရှိနေလို့ပြန်ပြီးတော့စဉ်းစားကြံစီတဲ့ဝိတက်တွေဖြစ်လာ။ဝိတက်ဖြစ်လာတော့ဖြစ်စရာကောင်းတဲ့ထင်တဲ့ဥစ္စာဖြစ်အဲလူလားနေတဲ့ဖြစ်တဲ့သဘောဖြစ်လာ။

ဒီဆင်းရဲတွေငြိမ့်နေလို့ရှိရင်အရင်းမြစ်ကစပြီးတော့ဖြိုပြစ်ဖို့ရဘာလို့နေတော့ဆိုရင်ပပိသပညာလေးချုပ်ပြဖို့လိုတယ်အညာလေးပဲပပိသပညာလေးအဲပပိသပညာလေးဘယ်လိုလုပ်ပြီးတော့ဖြိုရပါမလဲလို့ဆိုတော့ညသောဗျာဟောဝေရဏာတွေနှမျိုးစီနှမျိုးစီမြည်ဝဲရတဲ့ဝေဒနာလည်းရှိတယ်မမြည်ဝဲရတဲ့ဝေဒနာလည်းရှိတယ်တို့ရုပ်သာပါပဲ။

၆ပြားတော်အရာထင်သမျှကိုမှတ်ကြသဖြင့်မမီရင်းကြောင်းမီရင်းဆောင်၍အဲ၆ပြားတော်အရာဘာကြောက်ပါကပေါ်တိုင်းပေါ်တိုင်းနေချူမှတ်ပါဒါကတော့ဘုန်းကြီးအထက်တာတယ်ဒီမှာဒီတိုင်းဆိုလို့ရှိရင်သူကနားလဲမှာမဟုတ်ရှုမှပဲအဲ့ဒါမှီစရာမမှီစရာတွေပေါ်လာမှာ၆ပြားတော်အရာမှတ်ကြသဖြင့် ယောက်ျားတော်ရအချင်းမမြကိုမကြသဖြင့်မမိသင့်ကြောင်းမိသင့်ဆောင်ရမမိသင့်တဲ့ဥစ္စာတွေမမိဝဲပါနဲ့ပယ်လိုက်ပါမိသင့်တဲ့ဥစ္စာတွေမိဝဲပါပြည့်စုံတဲ့ဥစ္စာတွေပြည့်စုံလို့အာထုံမိဝဲပါမမိသင့်ကြောင်းမိသင့်ဆောင်၍မှောင်ပြင်းကလမ်းမှန်ရသည်မုတ်ချချမ်းသာရေးပေ၏အဲ့ဒါကိုမြတ်စွာဘုရားသောမနာတံဘာဟံဒေဝဒေဝနာမေနဒုဝိရဏဝရာမိစသည်ဒီနေ့ကပြောပြီးပါပြီ ဘယ်လိုကျင့်ငါပါပင်စလုံးဝချုပ်သည်မည်မိဝဲသင်နာမသင်နာဝန္တာနှမျိုးဤကဲဆိုကြောင်းစေတာရဒီနေ့ဆိုပြီးသားပါဘယ်လိုကျင့်ငါဘယ်လိုကျင့်ငါပါပင်စပါပင်စလုံးဝချုပ်သည်မည်လုံးဝချုပ်သည်မည်ဘယ်လိုကျင့်ငါဘယ်လိုကျင့်ငါပါပင်စပါပင်စလုံးဝချုပ်သည်မည်လုံးဝချုပ်သည်မည်ဘယ်လိုကျင့်ငါ အပိသာလောဘဒုက္ခိဝေဒုစိငါအပိသာလောဘဒုက္ခိဝေဒုစိငါအပိသာလောဘဒုက္ခိပပိသပပိသတိညာတဲ့အာယုန်လေးရန်လေးစဉ်းစားပြီးအကျေချဲ့နိုင်အောင်လို့မှတ်သားထားတဲ့ပညာလေးပပိသပညာလေး မြင်ပြီးရင်မပုံတင်ထားတယ်သူမပုံတင်ထားတော့ဒါလေးကပြန်ပြီးတော့ချဲ့လိုက်တဲ့အခါပုံကြီးဖြစ်လာချစ်စရာတွေမုန်းစရာတွေပေါ်လာတယ်ဒါပုံလေးသေးသေးလေးရိုက်ထားပေမဲ့ပုံကြီးချဲ့ရတယ်အဲ့ဒါလိုပဲလို့မြင်တာကပေါ်ရံလေးတွေမြင်တာပဲပေါ်ရံကအစင်းလေးတွေမြင်တာအဲ့ဒါတွေစုပေါင်းပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါသဏ္ဍာန်ဖြစ်တာ တလုံးတစ်ခဲကြီးရှိတယ်အတွင်းရောက်ပြင်ရောက်ရောက်ပြီးတော့စဉ်းစားလိုက်တော့သူကအကုန်လုံးအာရုံတွေပေါ်လာချစ်စရာမုန်းစရာတွေတည်းကြောက်ပြီးတော့ပေါ်လာအတန်လေးကြားကြကြားတာကအတန်လေးတွေမပေါ့မညာဘူးဆိုအဲ့ဒီအတန်လေးကြားပြီးတော့ဒါလေးမှတ်ဒီအတန်လေးပြန်စဉ်းစားလိုက်တဲ့အခါဒီအတန်ပြောတဲ့ပုဂ္ဂိုလ်ကြီးပေါ်လာတယ် ပြောတာဟာဘယ်သူပဲဝါပဲဘယ်လိုနေရဲဆိုတာပုံမှန်တန်တာနဲ့တကွာပေါ်လာတယ်ကြည့်စရာမုန်းစရာကြီးပြည့်တယ်။ဒါကြောင့်အကျေချဲနဲ့အောင်မှာဆွဲထားတဲ့ပပိစ္ဆပညာတရားတွေဘယ်လိုကျင့်ကပပိစ္ဆလုံးဝချုပ်တဲ့နည်းအဒီပပိစ္ဆပညာတွေဘယ်လိုလုပ်ကျင့်မှချုပ်တယ်လဲလို့တရားမင်းကမေးတော့မိဝဲတဲ့ဒါ မသိနာဝါသာနှမျိုးဤတဲ့မြတ်စွာဘုရားကဒီဝဲသိနဲ့ဝါသာမှုမိဝဲသိနဲ့ဝါသာမှုနှမျိုးရှိသည်လို့ငါပြောဟောတယ်။အဲဆိုရမယ်။မိဝဲသိနာမိဝဲသိနာမသိနာသိနာဝါသာနှမျိုးဤဝါသာနှမျိုးဤမိဝဲသိနာမိဝဲသိနာမသိနာမသိနာဝါသာနှမျိုးဤဝါသာနှမျိုးဤ

ဘောမနတာတွေတဲ့ကာမဂုဏ်နဲ့စပ်ဆိုင်တဲ့ဘောမနတာတွေသွား၆ပါးမှာကြလာတဲ့အာယုန်တွေအကောင်းတွေအကြောင်းပြုပြီးတော့နိဗ္ဗာန်တရားဝေဝတ္ထုတွေအဲဒါတွေအကြောင်းပြုပြီးဝမ်းမြောက်ဝမ်းသာနေတာဒီခုလောလောဆယ်ကာမဂုဏ်အာယုန်နဲ့ပြည့်စုံနေလို့ဝမ်းသာရတယ်ရှိကပြည့်စုံခဲ့သေးတာတွေပြန်ပြန်ပြီးစဉ်းစားပြီးဝမ်းမြောက်ဝမ်းသာတွေဖြစ်ရတယ် ငယ်ငယ်ရဲ့ကျွယ်ကျွယ်ကနေခဲ့ထိုင်ခဲ့ဘုံစားခဲ့တောက်ခဲ့ဘုံပြောခဲ့ပါခဲ့ဘုံတွေကြားစဉ်းစားပြီးတော့လုံးဝမြောက်နေရအဲဒါရင်မကဘူးနောက်နာကကာလမှာလည်းပဲကောင်းစားချမ်းသာသွားမယ်ဆိုတာတွေစဉ်းစားတွေးတော့ကြာစီညှော်လင့်ပြီးတော့လုံးဝမြောက်ဝမ်းသာတွေဖြစ်နေကြတယ်လောကလူတော်တော်တွေအကောင်းနေပါပဲ။သာယာစရာတွေအကြတာတွေဒါပေမဲ့လို့ခုနပပိစပညာချုပ်ချင်တဲ့ပုဂ္ဂိုလ်ကတော့ အဲ့ဒီပုဂ္ဂိုလ်တို့တော့ဒါကြီးအကောင်းနေမဟုတ်ဘူးဒီဝါသာမှုတွေများသလားဗဗိဇ္ဇပညာတွေအားကောင်းပြီးတော့အကုသိုလ်တရားတွေပွားပြီးဆင်းရဲဒုက္ခတွေအများကြီးတွေ့သွားတယ်ဒါကြောင့်အဲ့ဒါတွေမမီဝဲရဘူးတဲ့ဒီဥစ္စာတွေကတော့ကာမဂုဏ်အာယုန်နဲ့စပ်ပြီးတော့ဝါမျက်ဝါသာမှုတွေဖြစ်အောင်လို့လည်းအာမထုတ်ရဘူးဖြစ်လာလို့ရှင်လည်းလက်ခံမထားရဘူးရှုမှတ်ပြီးပယ်ရမယ်လို့ဆိုလိုပါတယ် ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေပြောတာဟုတ်။ຢာထဲမှာနေတာတွေပြောတာမဟုတ်။ຢာထဲလူတွေနေထိုင်မှုတွေလောကနေထိုင်မှုတွေအကုန်လုံးဒီလိုလုပ်ရမယ်ဆိုရင်ဒါကတော့မဖြစ်ပါဘူးဒီမဖြစ်နိုင်တဲ့ဥစ္စာပါပဲပေါ့။မိဝဲသင်တာမသိတာမိဝဲသင်တဲ့ဥစ္စာပါလဲဆိုတော့နေခမသီတာသောမနာသာနေခမသီတာသောမနာနေခမသီတာသောမနာသာ

ညာသာနဲ့ညာရှင်ပြုတယ်အဲဒီတယောက်နောက်ပြီးတော့နောက်ပြီးတော့တရားနာဖို့ရာအတွက်မိမတလေးကမလုပ်ကြ

သရင်သီလစောက်တည်ပြီးတော့သီလသိက္ခာပုဒ်တွေလုံးလုံးရှင်ရှင်ကျင့်နေတဲ့ညာဆိုလို့ချင်းသီလတွေကျင့်လူတွေကျင့်တာတွေထောက်ခံမှုတွေဆိုင်လာတယ်။နောက်ထောက်ပါပြီးတဲ့နောက်ဝိပဿနာရှုလို့ရှိရင်လည်းဝိပဿနာရောက်အနုဒတိတွေထွက်ခွာရှုပြီးနုဒတိတရာအနုဒတိတရာအောက်၃ဇာ၊ဇာ၄ပါးရဆိုအောက်၃ဇာ၊ဇာ၅ပါးရဆိုအောက်၄ဇာ။ မိယာဝါတာမှုကမိရမဲ့ဝါတာမှုအဲဒီထွက်ခွာခြင်းအကြောင်းပြုပြီးတော့ဟိုနာရံပြုဖို့ထွက်ခွာတာတရားနာဖို့တရားထုတ်ဖို့ထွက်ခွာတာအကြောင်းပြုပြီးတော့ဖြစ်တဲ့ဝါမျက်ဝါတာမှုတွေဗီလာခြင်းရလို့ဒုတိယခြင်းရလို့ဖြစ်တဲ့ဝါမျက်ဝါတာမှုတွေနောက်ပြီးတော့အနုဒတိတရားတရားသံဃာဂုံတွေအနုဒတိတွေ၆ပါးရှိပါတယ်

ဝိပဿနာရှုလို့အဖြစ်အပျက်တင်မြင်ဥရိယပရညာရောက်တဲ့အခါဝမ်းမြောက်ဝမ်းသာမှုတွေဖြစ်ရတယ်။အဲဒါဖြစ်ရမှာတော့ပါတဲ့။ဖြစ်ရင်ဒါရင်တော်ပါလားဒါရင်တော့မတော်ရဘူး။ဒါတွေလည်းရှုမှပြီးတော့နောက်တော့ပယ်သွားတာပါပဲ။အဲဒါမိဝဲသင်နာမသင်နာဝမ်းသာနှမျိုးဒီတနည်းပြီးသွားရင်မဆက်မိအောင်လို့ဘုရားပြောတယ်။အဲနှလုံးမသာဥပိ္ပခာခွဲပါနိဒူဒီတဲ့နှလုံးမသာမှုဥပိ္ပခာဆိုတာလည်းပဲနိဒူခွဲပါတဲ့ ကဲဆိုနှလုံးမသာနှလုံးမသာဥပိ္ပခာဥပိ္ပခာဝေဘာနိဒုတိဝေဘာနိဒုတိနှလုံးမသာနှလုံးမသာဥပိ္ပခာဥပိ္ပခာဝေဘာနိဒုတိဝေဘာနိဒုတိနှလုံးမသာဥပိ္ပခာဝေဘာနိဒုတိနှလုံးမသာဥပိ္ပခာ ခွဲပါသည်သူသည်နှလုံးမသာဥပိ္ပခာခွဲပါသည်သူသည်နှလုံးမသာဥပိ္ပခာခွဲပါနှလုံးမသာတဲ့ဒေါမနသဥပိ္ပခာအဲ့ဒါတွေလည်းတူတူခွဲပါတဲ့ဒေဝိတဘာအဒေဝိတဘာမြေဝဲတဲ့တရားမြေဝဲတဲ့တရားနှမျိုးပဲခွဲပါတဲ့အခုနှလုံးမသာတာရောက်တာညဇောဗျာအကျေဟောတာ သောမနာသံပါဟံဒေဝနာမေနာဒုဝိရေနာဝရာမိသေဝိတာဗံအသေဝိတာဗံပိတိပိတိယန္တာဟုတ်တံကိစေတံဒိသဟုတ်တံဒေဝနာမေနနာတို့ရှင်ဖြစ်တဲ့ဗျာမင်းဟာငါသည်ဒေါမနသာမိဒေါမနသာကိုနိသေဝိတာဗံမိမိဝဲအသောဒေါမနသာဟူ၍၎င်းအသေဝိတာဗံမိမိဝဲအသောဒေါမနသာဟူ၍၎င်းဣတိသို့

အကြမင်းဒေါမနတဝေဒနာနှလုံးမသားမှုဆိုတာလည်းပဲမိဝဲရတာလည်းရှိတယ်မမိဝဲရတာလည်းရှိတယ်လို့ငါနှမျိုးဟောခဲ့တယ်။အဲဒီနှမျိုးဟာအကျေအားဖြင့်ဘယ်လိုလေးပဲရည်ပဲဟောခဲ့တယ်လဲဆိုလို့ရှိရင်တဲ့ကျေချက်ပြီးပြောမလို့ကသတ္ထယံစင်ညာဒေါမနတံဒီမမေဒေါမနတသေဝတောအကုသလဓမ္မာပိဝေဒာနိကုသလဓမ္မာပရိဟာယံတိပရိဟာယံတိတိ ဇေဝရူပံဒေါမနာတံနသဝိတဗံသတ္ထယံစညာဒေါမနာတံဣမမေဒေါမနာတံသေဝတောအာကုသလဓမ္မပိဟာယနေကုသလဓမ္မပိဝရံတိတိဇေဝရူပံဒေါမနာတံသေဝိတဗံသတ္ထသောနှစ်ပါးသောဒေါမနာတံနှလုံးမသာမှုတို့တွင်

ကိုယ့်အကိုဆင်ခြင်ကြည့်ပါဒီလိုနှလုံးမသာမှုမိဝဲတဲ့အတွက်ငါမှာအကုသိုလ်တွေပွားနေတာပဲကုသိုလ်တရားတွေဆုံးယုံနေတာပဲလို့ဒီလိုသိခဲ့လို့ရှိရင်တဲ့အဲဒီလိုနှလုံးမသာမှုမျိုးမမိဝဲပါနဲ့တဲ့ဒါမမိဝဲရတဲ့ဥစ္စာပါပဲတဲ့မမိဝဲရတဲ့ဥစ္စာ

အာဒီဒေါမနတာဒီဝဲရတာတော့ဖြင့်အကုသိုလ်တရားတွေဆုပ်ယုံနေတာပဲညော့နေတာပဲအကုသိုလ်တရားတွေနည်းသွားတယ်ကုသိုလ်တရားတွေပွားလာတယ်လို့သိရတော့ရှိရင်အဲဒီလိုဒေါမနတာနှလုံးမသာမှုမှီဝဲပါတဲ့ဘယ်လိုဆိုပါလဲအဲ့ဒါကိုကြီးကဆောင်းဘုကပေးထားတယ် အကုသိုလ်ပွားပဲကြောင်ရှားကုပွားမိဖို့ဒီအကုသိုလ်ပွားလို့သာဆိုပဲဖို့ပဲဒူလိုလေးပါပဲဘာဖြစ်အကုသိုလ်ပွားလို့ရှိရင်မမိဘဲနဲ့ဘာတို့ရုပ်ကသို့အကုသိုလ်ပွားအကုသိုလ်ပွားပဲကြောင်ရှားပဲကြောင်ရှားကုပွားမိဖို့ဒီကုပွားမိဖို့ဒီအကုသိုလ်ပွားအကုသိုလ်ပွားပဲကြောင်ရှားပဲကြောင်ရှား gali agụdụ gbọ ejadị ụgbọ amị bori agbụdụ gbọ ejaụdịa ụgbụ amị rori zz လုံမသာမှုဖြစ်ဖြစ်ဥပေက္ခဖြစ်ဒီမှာတော့အကုန်လုံးတို့ချုပ်ပြီးတော့တရားဆိုတာပါအဲဒီဝါသာမှုတွေမိဝဲအားထုတ်နေလို့ရှိရင်လုံမသာမှုတွေမိဝဲအားထုတ်နေလို့ရှိရင်ဥပေက္ခတွေမိဝဲအားထုတ်နေလို့ရှိရင်အကုသိုလ်ပွားတယ်လို့ပြီးရရင်မမိဝဲနဲ့တဲ့ဖြောင်းရမယ်အာကုသိုလ်တွေပွားတယ်လို့သိရလို့ရှိရင်မိဝဲပါတဲ့ဒါပါပဲသူက

ယောဂဝေဒနာတိုးပွားရတဲ့ဟာဆိုရင်ဖြင့်မမြွေရဘူးဘောသူကယောဂဝေဒနာယောဂဝေဒနာတွေမတိုးပွားဘူးကျမ်းမာရေးတိုးပွားလာတဲ့အဲ့ဒါမြွေရတာပဲဒါပဲသူကမြွေရတာလည်းမမြွေရဘူးอืมတော့ယောဂဝေဒနာတိုးပွားစေရတဲ့အစာဟာရတွေအဲမသုံးဆောင်နဲ့ဥရုတွေမမြွေနဲ့ရေရောဘာလို့လဲမချိုးသေးရင်မချိုးနဲ့အနေထိုင်လို့ဘာလို့လဲပဲ

ဒေါမနတာနှလုံးမသာမှုတွေပဲပါကုသိုလ်ပွားစေရတဲ့ဒေါမနတာနှလုံးမသာမှုတွေညီဝဲပါအဲ့ဒီမှာလဲအကုသိုလ်ပွားစေရတဲ့ဒေါမနတာနှလုံးမသာမှုဆိုတာဘာလို့ဆိုတော့ဂေယတိတာဒေါမနတာ6ခုရှိရဲ့သာလယရဏဝိပင်္ဂသုတ်ကထုတ်ပြီးတော့ကဒါကပြတာကတမာနိသနိကမကတမာနိသဂေယတိတာနိ ဒေါမနသာနိစကြောက်ပါကုန်သောသရတုဒေါမနသာတွင်စကြောက်ပါကုန်သောကရတိတာနိကာမဂုဏ်နေအိမ်ကိုမိကုန်သောဒေါမနသာနှင့်လုံးမသာမှုတို့သည်ကတမာနိပဲဒီလိုနိမှုကသကုဝိညာဏရူပနာ

သက္ကဝိညာဏမျက်စိပြင်မြင်ကောင်းကုန်သောအိဋ္ဌာဏနှစ်သက်ပွဲဖြစ်ကုန်သောအိဋ္ဌာဏလိုလားအကုန်သောကာတာဏနှစ်သက်ပွဲဖြစ်ကုန်သောမနာပါဏံသိနှလုံးကိုတို့ပွားရှင်လန်းစေရကုန်သောဝါမျက်နှုတ်ဝဲဖြစ်ကုန်သောရူပါနာဆင်းယူပါယုံဝတ္ထုတို့ကိုအပ္ပိလာဘာဝမရသည်ကိုလည်းအပ္ပိလာဘာဝယခုရာစေမဟုတ်သည်ကိုလည်းအပ္ပိလာဘာတော်မရတဲ့နေရာဖြင့်သမနုပါတာတော် ရှုမြင်သောပုဂ္ဂိုလ်အား၎င်းဘဝေရှိခါကာလ၌အပတိလာရာပုဗ္ဗံမရခဲ့ဘူးသေးသောအတိတံချုပ်လေကြည်သောဘုရိနတာဖောက်ပြန်လေကြည်သောအတိတံនិရောဓံအတိတံလွန်လေကြည်သောនិရောဓံချုပ်လေကြည်သောဘုရိနတာဖောက်ပြန်လေကြည်သောအစဉ်ယူပါယဝတ္ထုကို

အာယုံပြီးပြီးတော့ကြီးညိုရအောင်လို့ဘုန်းကြီးကရုပ်ပြတယ်ဗမာလိုပြောရင်လည်းရှင်းရှင်းလေးပါပဲသူအသင်းအာယဝတ္ထုတွေသက္ခုဝိညာဉ်ရမျက်စိဖြင့်မြင်ကောင်းတဲ့အသင်းအာယဝတ္ထုစိတ်ကူးတဲ့ပေါ်တဲ့အာယဝတ္ထုမဟုတ်ဘူးတကယ်ကိုရှိတဲ့အသင်းအာယဝတ္ထုဒါပြောတယ်သက္ခုဝိညာဉ်ရအကျိုးစိတ်ကူးတဲ့စဉ်းစားပြီးတော့ဟို ဘုံမသနာတွေပါတယ်စဉ်းစားပြီးချင်းနေတာလေအဲ့ဒါကတော့ဒါကစက္ကူဝိညာဉ်ရူပမူတာမနောဝိညာဉ်ရဓမ္မယုံနေပဲဒီကစက္ကူဝိညာဉ်ရအသင်းနေတဲ့မျက်စိတွေမြင်ကောင်းတဲ့အသင်းယူပါယုံနေသက်ရှိသက်မဲ့သက်ရှိဆိုလို့ရှိရင်ယောက်ျားမိန်းမသိသူအိမ်သား သာသမီစသည်တွေအကုန်ပေါ်လေအပေါင်းဖော်တွေရောပါရောတက်ရှိတွေနွားကျွဲဆင်းမြင်းတွေရောတာတွေတက်ရှိတွေအကုန်ပဲလာလာပါပါတင်းတင်းတယ်တယ်သုံးဆွဲလို့ຢာကောင်းတဲ့ပုဂ္ဂိုလ်တ attva ဝုထုတွေဟာအဲ့ဒါတွေဟာစက္ကဝိညာဉ်ရူပအသင်းလို့ခေါ်တယ်သာကတော့ကျမ်းဂန်သဘောနဲ့ပြောတော့အသင်းလို့ပြောတယ်လူတွေအနေနဲ့ဆိုတော့ကိုယောက်ျားမိန်းမအိမ်သူအိမ်သားပါမယားอืม နွားကျွဲဆင်းမြင်းအဲဒီလိုအသက်ရှိအရာဝတ္ထုတွေအကုန်လုံးအသက်မဲ့တွေလည်းရှိတယ်အသက်မဲ့တွေကတော့အဝအစအသုံးဆောင်တွေအကုန်ပေါ်တယ်ကိုခါမှာဝတ်ဆင်ထားတဲ့အဝအစရှိတယ်ပြီးတော့လက်ဝလက်စားတွေပါတယ်ရှိတယ်လက်ကောက်တို့ပရိဏတော်တို့လက်စွပ်တို့ဒါတွေလည်းရှိတာဒီတို့ခဏတို့အုတ်ထုပ်တို့ဒါတွေလည်းပါတာ

အဲ့ဒါတွေကဘယ်လိုဟာတော့ဆိုတော့ဣဋ္ဌကန္တမနာပါတဲ့လူလားတောင်းတာအပ်တဲ့ဥစ္စာတွေသူကလည်းလူချင်းငါကလည်းလူချင်းလူချင်းစရာတွေပေါ့နေတဲ့စရာတွေအဲရလို့ရှိရင်ဖြင့်စိတ်နှလုံးကိုတိုးပွားစေတာရှင်စေရသည်တဲ့ဒီလိုဟာလေးရလာစိတ်ကလေးကကြွားကြွားနေတဲ့ခါလဲရလာပြီဒီမှာပြန်ကောင်းတာလေးရလာတော့ ကလေးတွေတော့မှမနာပြီးတယ်ဒီတိတ်တာတွေရလို့ချင်းပြုံးတခါတယ်စိတ်တွေကတက်ကြွကျွမ်းလန်းနေလူကြီးတွေတော့ဒီလိုပါအတူတူပါပဲသူကအဲဒီလိုကိုကြိုက်တာလေးတွေရလာလို့ချင်းတခါတယ်ပြုံးရွှင်းနေတာလည်းစိတ်တွေကြွအဲဒီလိုလူချင်းစရာဝတ္ထုပစ္စည်းတွေရှိသေးတဲ့အဆင်းအာယဝတ္ထုပစ္စည်းတွေဒါကပါဠိရတဲ့ဟုတ်ယူတယ်တော့သကုဝိညာဏရူပါလာလို့ပဲသောတာဝိညာဏသရဏရှိသေးတယ်သူက အပန်းအာယဝတ္ထုပစ္စည်းအဲအပန်းနေလမ်းစိုးတဲ့စားကကျမ်းဂန်ကတော့အပန်းလို့သာပြောတာပုဂ္ဂိုလ်တွေလောကအတွေ့ကတော့အပန်းရှင်တွေရောပါတယ်အကုန်လုံးပဲအဲအသက်ကြီးဖြစ်တဲ့ပုဂ္ဂိုလ်ရဲ့စကားပြောတဲ့အပန်းယူသားသားပြောတဲ့အပန်းရည်တဲ့အပန်းမူတဲ့အပန်းဒီလိုဟာတွေအပန်းတွေမျိုးမျိုးရှိတယ်။ဟွန်းသချင်းဆိုတဲ့အပန်းပြီးတော့ အသက်မဲ့ကဒုရိယာတွေပါလေအဲဒီကနေပြီးတော့တီးရမှုတ်တဲ့အပန်းတွေပါလေရှိပါတယ်အနနေရှိအနာဝတ္ထုကြီးပြီးအနာလည်းပဲဒီလိုပဲလူပုဂ္ဂိုလ်မှလူလိမ့်ထားတဲ့အနာနေရောပန်းအနာနေရောပါရောအကုန်လုံးဒီမှာပါတယ်အရာပါလေရှိရတာကတော့လူသားနာမှာရှိတဲ့ရတာကတော့စားတော့တော့လို့မရတာမဟုတ်လို့ဒီဥစ္စာတော့မယူရဘူးအဲချက်ပြုတ်လောက်ကပြီးတော့ကျွေးတဲ့ဥစ္စာတွေအရာတွေရှိတယ် ပြီးတော့သူတို့မှုကိစ္စတွေဆောင်ရွက်ပြီးလို့အဲဒီဥစ္စာတွေလည်းပဲအဲဆောင်ရွက်ပြီးတော့သဘောကျတာတွေရှိပါတယ်ဒီရနေရာခင်းပြီးလို့ဖြစ်စေအဝတ်စားလေးယူပြီးလို့ဖြစ်စေအဝတ်ဒီပါလေးကျော်ပြီးလို့ဖြစ်စေအဲဘာဝညာကိစ္စတွေကိုလည်းအဲဆောင်ရွက်ဖို့ဆောင်ရွက်ပြီးလို့ချင်းဆောင်ရွက်ပြီးတာလေးကပဲသူကသဘောကျတယ်ပါရနေသဝေသောဖွယ်ရည်ပြင်ပြီးနေရာတိုင်းငင်းနေပြင်ပြီးစရည်ချင်း

ကိုပြည့်စုံအောင်လို့အာထုနာမပြည့်စုံမှုအကြောင်းမျိုးလို့အဲ့ဒါတွေလောလောဆယ်ရကျင်တဲ့ဥစ္စာတွေမရတော့နှလုံးမသာမှုဖြစ်ရသည်တဲ့ယူယုံမရတချို့ဝမ်းနဲ့ပလက်တွေဖြစ်ကြတာပဲအဲ့ဒါမရတယ်ဆိုတော့ ရပြီးတာဥစ္စာတွေပြည့်သွားတာလည်းတရားပါတာပဲလောလောဆယ်ပြည့်သွားတယ်ရပြီးတာဥစ္စာတွေဒါလည်းမရတာဖြစ်တာအာတိလာပါဟိုမရသေးတဲ့ဥစ္စာတွေမရတာလည်းအတူပဲရပြီးတာဥစ္စာတွေပြည့်သွားတာလောလောဆယ်ပါဒီကြောင့်ဖြစ်စေမိကြောင့်ဖြစ်စေဉာဏ်မျိုး၅ပါးတခုကြောင့်လောလောဆယ်တခါတည်းအဖို့ရာပစ္စည်းတွေအသက်ကြီးပုဂ္ဂိုလ်တွေအဲဒီလိုဥစ္စာတွေပြည့်စည်ပြီးတော့သွားလို့ရှိရင်ဒီမှာလည်းပဲ ယုံမရဖြစ်တာပဲနှလုံးမသာမှုတွေဖြစ်ရတယ်။ဒါတော့ပုဗ္ဗေဝအာသီလာတာပုဗ္ဗန်နဲ့ရှေးခါကာလကတည်းကမရခဲ့တာလေ။အတိတာနိရုဒ္ဓဝိပရိနတာရှိပါဘူးတဲ့ခုတော့ချုပ်သွားပါပြီတဲ့လွန်သွားပါပြီတဲ့ပြောက်ွယ်သွားပါပြီ။ ဒါပေမဲ့လို့ရှင်းအောင်နောက်ပြည်ပြန်တွေးတယ်တဲ့ရှင်းရဟာလားရှင်းရဆိုရင်ဒီနေ့ကနေပြီးမနေ့ဟာပြန်တွေးရင်လည်းရှင်းသွားတာပေါ့လေမနေ့တုန်းကပြည့်စည်ခဲ့တာတွေပြန်တွေးဟိုလွန်ခဲ့တဲ့လကပြည့်စည်ခဲ့တာတွေပြန်လွန်ခဲ့တဲ့နှစ်ကပြည့်စည်ခဲ့တာတွေငငယ်ရွယ်ကနေပြည့်စည်ခဲ့တာတွေငယ်ရွယ်ကနေပြီးရအောင်အားထုတ်လို့မရခဲ့တာတွေအဲဒီလိုဥစ္စာတွေကြောက်ပြန်စဉ်းစားတယ်ရှင်းရတွေပြန်စဉ်းစား ဝန်းနေမှုတွေဖြစ်တယ်အဲဒါတစ်ခုတစ်ခုနဲ့လည်းဝန်းနေမှုဖြစ်တာနှစ်ခုသုံးခုတွေစဉ်းစားရင်တော့ပြောကြမရှိဘူးအဲယခုလောလောဆယ်မှလည်းငါမှလူကျင်သားတွေမရရှိပြီးသားတွေကပျက်စီးရှိကလည်းပဲလူကျင်သားတွေမရခဲ့ဘူးသူများတွေရကိုမရခဲ့ဘူးဒီကလည်းပဲကိုရပြီးသားဥစ္စာတွေပြည့်စည်ခဲ့ဆုံးရှုံးခဲ့ပြီဘယ်လိုပဲလောဟာတွေပြည့်စည်လာခဲ့ပြီစီဝါရေးတွေရောပါတယ်ဘယ်လိုဘုံလုံးပါပါတယ်သူက အဲဒီဥစ္စာတွေအဲ့ဒါတွေစဉ်းစားတိုင်းစဉ်းစားတိုင်းနှလုံးမသာမှုဝမ်းနည်းမှုတွေဖြစ်တယ်တဲ့ဥစ္စာဒါတော့နပေါ်တဲ့ဥစ္စာပါဒီခုလောလောဆယ်အဆင်မပြေလို့စဉ်းစားရင်ဝမ်းမနှလုံးမသာမှုဖြစ်တယ်ကြီးကစဉ်းမပြေခဲ့တာလည်းပြန်စဉ်းစားတော့လုံးမသာမှုဖြစ်တယ်။နောက်ရည်တွေတွေးပြီးတော့ဖြစ်လိုက်တယ်ကြည့်ရမှာ။ ဒါလေးတွေပြင်အောင်ကြက်လို့ရှိရင်ဘယ်လိုနေမလဲဘာလဲစဒီလိုဖြစ်တော့မှဓမ္မရဲ့ဘယ်လိုဖြစ်တော့မှဓမ္မရဲ့ဆိုပြီးနှလုံးမသာမှုဖြစ်အဲဒါတွေကကေဟာတိတာဒေါမနကခေါ်တယ်ကာမဂုဏ်နေအိမ်နဲ့မိပြီးတော့ဖြစ်တဲ့နှလုံးမသာမှုတွေတဲ့ဒါတွေကိုမမိဝဲရဘူးတဲ့ဥစ္စာဒါတွေမိဝဲသောအခြင်းအကုသိုလ်တွေပွားတယ် ဒါတွေစဉ်းစားလေးလေးစဉ်းစားလေးလေးစိတ်ညစ်လေးလေးစိတ်မချမ်းသာလေးလေးအဲဒေါသတွေဖြစ်တာများပါတယ်ဒီမှာတော့ညဒေါသဖြစ်တာလည်းများတယ်လောဘတွေကြားတွေကတောင်းတတာလေးတွေတော့အပြင်းပြင်းတော့ပါတယ်များတော့ညဒေါသတွေဖြစ်တာများဒေါသတွေဒေါမနတာတွေဖြစ်အဲဒါကြောင့်အဲ့ဒါမမီဝဲပါနဲ့တဲ့ဒါလေးကိုပယ်ရရမှာဒါကတော့ ပယ်နိုင်ရင်တော့ကောင်းတာပဲဥစ္စာတော့ဘာမှကြည့်ဘူးတော့မမြောင်းကေယပိတာသောမနာတကမှနည်းနည်းကြည့်ဘူးများတယ်လို့ဆိုရအောင်ကာမဝါယုန်နေသုံးဆောင်နေလို့ခံစားနေလို့ဝမ်းမြောက်ဝမ်းသာတွေဖြစ်နေတော့ဥစ္စာတော်သေးရဲ့ဒီသာသင်္ခါရှိလောကဘက်ကနေကျင်တော်သေးရဲ့ဥစ္စာအခုကတော့သိညစ်ကြတဲ့ကြောက်စဉ်းစားပြီးသိညစ်နေတာကိုနှလုံးသားတွေဝမ်းနေတွေဖြစ်နေတာဘာမှကိုအကျိုးမရှိပါဘူးသူကတော့ လောလောဆယ်လည်းကျိုးမရှိဘူးနောင်လည်းကျိုးမရှိဘူးဆိုဖြစ်တဲ့အတွက်ဘာမှကိုကျိုးမရှိဘူးအဲ့တော့သူကတော့ပယ်နေရင်တော့ကောင်းတာအဲ့ဒါဟာပစ္စည်းဥစ္စာတွေရမယ့်ဥစ္စာတွေမရလို့ရပြီးသားဥစ္စာတွေဆုံးရှုံးပြီးတော့သွားလို့ဖြစ်ခင်ရင်းနှီးတဲ့ပုံကိုယ်တွေအဲ့ဒါတွေဟာဟိုအပေါင်းဖို့ဖြစ်ခြင်းနဲ့ကြကျင်တာတွေမရလို့ အဲရှိပြီးသားဖြစ်တဲ့ခြေကင်းရင်းကြီးတဲ့ပုဂ္ဂိုလ်တွေပေကြီးပြည့်စည်ပြီးတော့ဂုံလို့မလို့ဥစ္စာတွေကိုအချွေရနေပါလေပြည့်စည်ပါအတူအားဖြင့်အိမ်လူအိမ်သားတွေအိမ်တော်ဘက်ကအိမ်တော်မင်းအိမ်တော်ဘက်သားတွေရုပ်တူတူမြည်ပြုနေရအဲ့ဒါတွေညာပြည်ပြည်ပြည်ပါလို့ရှိရင်ဝင်တဲ့ပက်လက်ကငူကြီးရတော့လို့ဆိုတာဟွန်းအဲအာမကိုရရမယ်လည်းပဲသားလေးတွေသမီးလေးတွေဆိုချစ်ခင်နေတာနဲ့အဲ့ဒါလေးတွေညာပြည်ပြည်ပြည်ပါလို့ရှိရင်လည်း အဲငိုကြွေးကြတာလေစိတ်လုံးမသာတွေလည်းဖြစ်ကြ။ကြောင်လောင်းပြည့်တွေကြာစဉ်းစားလိုက်လို့ရှိရင်လည်းနှလုံးမသာမှုတွေဖြစ်တယ်ဒီလိုဥစ္စာတွေအဲ့ဒါတွေကိုပြောတာအဲဒီသောကတို့ပရိဒေဝတို့ပရိဒေဝနဲ့လည်းဆိုင်တဲ့ဥစ္စာဒေါမနသားတို့နှလုံးမသာမှုအဲ့ဒါတွေပဲအဲ့ဒါတွေကရပိတဒေါမနသားတွေခေါ်တယ်ကာမဂုဏ်နေအိမ်နဲ့ပြီးပြီးတော့ဖြစ်တာတဲ့ဥစ္စာတွေကဒါတွေနှလုံးသွင်းနေလို့ရှိရင်ဘာဖြစ်တော့ဆို အကုသိုလ်တွေပွားနေတာပဲကုသိုလ်တွေမပွားဘူးကုသိုလ်တွေထုတ်ယုတ်နေကုသိုလ်ဆိုလို့ကတော့သိကြသင်ကြပါလေအကုသိုလ်တွေပွားတာကတော့နှလုံးမသာမှုတွေပွားနေတာပါပဲအဲဒီလိုနှလုံးမသာမှုတွေဖြစ်နေတဲ့ခါကာလမှာဘုရားအောင်ပြုတဲ့စိတ်လည်းဖြစ်နိုင်ဘူးရှိကသိကြည်ကြည်နဲ့ရှိတော့ကဘုရားအောင်ပြုနေတယ်ဘုရားရှိခိုးနေတယ်ဘုရားနှလုံးသွင်းနေတယ်တရားနှလုံးသွင်းနေတယ်ဆိုရင်သူကဟန်ကြနေတယ်အစင်းကြီးစရာလေးတစ်ခုရောက်လာပြီဆိုမှပြင်အဲ့ဒါနှလုံးသွင်းလို့မဖြစ်ဘူးလား ဟိုသိညစ်စရာပဲကြီးတယ်သွားနေတာသိညစ်စရာပဲနှလုံးမသားပဲအဲ့ဒီပဲကြီးတယ်လဲပြီးတော့သွားနေတာသူကကုသိုလ်တရားတွေဆွေးရုပ်ကုန်တာဘောသူကအင်းကုသိုလ်တရားတွေဆွေးရုပ်ကုန်တာဒါပေမဲ့လို့ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုသိညစ်စရာတွေစဉ်းစားနေရတာကလည်းသူကကောင်းတယ်လို့လို့ထင်နေတယ်သိညစ်စရာတွေစဉ်းစားနေရတယ်ရှင်အဲ ပြင်းပြစရာတွေကိုယ့်အကိုယ်လည်းစဉ်းစားလိုက်ကိုယ်နဲ့သတဲ့ပုဂ္ဂိုလ်ကပြောလိုက်အဲဒါလေးများပြီးစဉ်းစားလိုက်သူကဒါလေးအကြတာကြည့်လို့ကြည့်လို့သင်တယ်အမှန်တရားချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေဒီကြည်ပြည့်စည်သွားတာအကြောင်းပြုပြီးတော့ပူဆွေးနေတဲ့ပုဂ္ဂိုလ်တွေများရှိကြတယ်အဲဒါတွေများပူဆွေးနေရတာလေးတွေများပြောနေရလို့ရှိရင်ကိုနားထောင်တဲ့ပုဂ္ဂိုလ်ရှိရင်သူကဟန်ကြတယ်လို့သင်နေတယ်လို့ နားထောင်ပြီးတော့ထောက်ခံပဲကိုယ်ရေသိသဘောကြတယ်ဘယ်လိုပဲလိုပဲသူကရင်းလုံးကဘယ်လိုပဲလိုနေခဲ့တယ်ဘယ်လိုပဲလိုပြောခဲ့တယ်ဘယ်လိုလိမ္မာတယ်အဲဘယ်လိုအသုံးကျတယ်ဘယ်လိုကျေးဇူးများတယ်စသဖြင့်ပြောနေဘေးကပုဂ္ဂိုလ်ကဟုတ်ဒီကျေးဇူးမဟုတ်သေးတာသူနောက်ကဒါလေးတနောက်ကဟုတ်ပါရဲ့ဟုတ်ပါရဲ့ဆိုပြီးတော့ထောက်ကပြီးတော့ပြေးနေသိသဘောကြတယ်လို့သာဒါတွေဒေါမနတာတွေပွားနေတာနှလုံးမသာမှုတွေပွားနေတာလို့อืม ပစ္စည်းဥစ္စာတွေပစ္စည်းဆုံးမသွားတာနဲ့အကြောင်းပြုပြီးတော့လည်းဒီလိုပဲအဲဒီဆုံးမသွားတာတွေကိုကိုကပြောပြီးနေဘေးကပုဂ္ဂိုလ်ကထောက်ခံပေးနေမယ်ဆိုရင်သိသဘောကျနေတာမဲ့သူကဒါပဲမဲ့အဲ့ဒါတွေဆရာအလိုကတော့မမီဝဲရဘူးတဲ့ဥစ္စာတွေမမီဝဲရဘူးအဲ့ဒါမမီဝဲရတဲ့တရားတွေပဲမီဝဲရင်ဘာဖြစ်တော့အကုသိုလ်တရားတွေတက်တိုက်ပွားနေနေမယ်မမီဝဲရဘူးဒါတော့ ဒီလိုဟာတွေဖြစ်လာလို့ရှိရင်ဖြတ်ဖြတ်နိုင်ရင်ဖြတ်ပြစ်ပေါ်တယ်တရားထုတ်နေတဲ့ပုဂ္ဂိုလ်ဟာဆိုရင်တော့ရှုမှတ်ပြီးတော့ပယ်မှဖြစ်တော့မှာလုံးမသားရင်လုံးမသားတဲ့သိခြင်းရင်သိညစ်တဲ့သိပြရင်သိပြတဲ့ဝန်နေရင်ဝန်နေတယ်မှတ်ပြီးတော့ပယ်ရမှာမှတ်ပြီးတော့သိပြရင်မှတ်ရတဲ့တစ်ခုခုကိုဆက်မှတ်တော့မှပြင်မှာသူအလကားကနေလည်းပြန်ပေါ်လာအောင်မယ်ဒါတော့သူကမပြတ်တမ်းတရားနှလုံးသွင်းနေမှပြင်မှာအဲ့ဒါပယ်နေအောင်လို့အထုပ်ပါတဲ့ဒါလို့ဆိုတာပေါ့ကွာ

အတင်မာယချုပ်ခြင်းကဧကယံတော်မေဃောတခုရီတော်လာကြောင်းဤသောခီပါပေ၏ပฏิဒါတရား၄ပါးပွားနေတဲ့ပฏิပဒါအကျင့်ဆိုတာဟာသို့ရင်ပူဆွေးမှုတွေကိုလွန်မြောက်ဖို့ငွေကြွေးမှုတွေလွန်မြောက်ဖို့ကိုစင်းရဲစိတ်စင်းရဲတွေကင်းပြောက်ဖို့ရာကြောင်းဤတော်လာမယ်တခုရီတော်လာမယ်အမြင့်ပြတ်စေနိုင်တဲ့ခြင်းများလို့ တခါဒီသေးနဲ့ဆိုရင်တခါအမြင့်ပြတ်ဂိမ်းတွေအမြင့်ပြတ်နိုင်တဲ့သေးလုံးလုံးပျောက်စေနိုင်တဲ့သေးများတို့အဲဆိုရင်မှုသေးမှုငိုကြွေးမှုကိုဆင်းရဲစေဆင်းရဲတွေကိုလုံးလုံးကျင်းပြစေနိုင်တဲ့နီးပါပဲတဲ့ဒီသတိထာအဲဒါဒီကြီးက ပြည့်စုံခဲ့တာတွေကြီးကပြည့်စုံနေတာတွေမပြည့်စုံခဲ့တာလည်းရှိမယ်ကြီးကရတဲ့နေရာတွေမရခဲ့တာရှိမယ်ကြိုးစားခဲ့တဲ့တွေမအောင်မြင်ခဲ့တာရှိမယ်อืมရာပြီးသားတွေသုံးရုပ်ပစ္စည်းသွားခဲ့တာရှိမယ်အဲ့ဒါတွေစဉ်းစားပြီးတော့ဝန်ထဲမှုနှလုံးမသားမှုဖြစ်လာလို့ရှိရင်လူဖြတ်တာမှဒီမှာယူမှတ်ပြီးတော့ပြရမယ်အဲသူယူမှတ်ပြီးသိညာတွေပဲတရားတရားနှလုံးသွင်းတဲ့နှလုံးသွင်းတစ်ခုကိုပေါင်းနေပင်နေထိုင်နေထိတဲ့စသဖြင့်ပေါ့လေ အဲမြင်လာကြတာတခုလျှောက်ပြီးတော့ရှုမှတ်တော့မှရှင်းမယ်ကမ္မထာတခုကိုအများအားလုံးဝင်နေပါယခုလောလောဆယ်ကိုယ်လိုကြည့်ရတဲ့အာယဝတ္ထုတွေကိုမရဘူး။ရပြီးသားဟာတွေပြည့်စည်သွားတယ်။ဘာကြောင့်ညကြောင့်တော့အကြောင်းတော့ရှိမှာပေါ့လေကွာ။အဲ့ဒါတွေစဉ်းစားလို့ရှိရင်စဉ်းစားနေစဉ်းစားနေလုံးမသာမှုဖြစ်နေမှာဒီနှလုံးမသာမှုဖြစ်လာရင်ကျူမှာပြီးတော့ပယ်သွားရမယ်။ဒီလိုဆိုလိုပါတယ်ကွာ။ ဒါတွေကိုမမီဝဲနဲ့တရှိအောင်လို့လည်းကြောက်ကြမဆိုင်နဲ့သူ့လိုလိုဖြစ်ပေါ်လာလို့ကျင်လဲရှုမှတ်ပြီးတော့ပယ်သွားပါဒါကတရားမင်းနဲ့တော့လက်တွေ့ဆိုင်နေတယ်တရားမင်းကသူကသူတွေကနေပုဗ္ဗနမိတ်တွေထင်တော့ငါတော့နတ်ပြည်သုရိရတော့မှာပဲတရားအဖြစ်ကသုရိရတော့မယ်တရားရာသူကပြုတ်တော့မယ်တရားစည်းစိမ်နေတဲ့ငါပြုတ်တော့မှာပဲ

တပါးသောပုဂ္ဂိုလ်ကဒီဥစ္စာတွေသူ့ပိုင်ဖြစ်သွားတော့မယ်နှလုံးနှလုံးသွင်းသွင်းပြီးတော့သူစိတ်မချမ်းသာတွေကျင့်တာကိုဒေါမနတာတွေကျင့်နေတာဒီဟာတိရဒေါမနတာတွေအဲ့ဒါတွေမြတ်စွာဘုရားကမမှီဝဲမမှီဝဲရမယ်တရားတွေလို့ဟောနေတာသူကอืมဒါတည်းရဟောနေတာနော်တာမညဆိုရင်တော့ဘာမှမဟုတ်တယ်လို့လို့ပဲအမနာကိုအရေးကြီးတဲ့အပိုင်းဟောနေတာသူကတည်းရဟောနေတာအလုံးမသာမှုတွေ မှာပြီးပယ်လိုက်ပါတဲ့တကယ်ပြောမယ်ဆိုတော့ဂျာမင်းဂျာမင်းသုရိယာမှာလည်းစပြီးတော့ကိုနေတဲ့တရားဝယ်ဒီလက်လို့ဖြစ်တော်မယ်သူတော့ပိုင်တော့မယ်စဉ်းစားတယ်စဉ်းစားတယ်လုံးမသာမှုတွေဖြစ်ဘူးလားမေးရတယ်မယ်ဖြစ်တယ်လို့ဘာမှမဖြစ်နေတာဘုရားဖြစ်နေတာဒီကရထောက်တရားမရဘူးဖြစ်အဲဒီတော့အဲဒီနှလုံးမသာမှုတွေဟာမမိဝဲအပ်တဲ့ ဒေါမနတာဝေဒနာတွေဂိယတိတာဒေါမနတာဝေဒနာတွေခေါ်တယ်အဲ့ဒါတွေကိုယူဝဲရဘူးယူမှပြီးပယ်လိုက်ပါလက်မခံပါနဲ့ဒီလိုဆိုလို့လေဆိုဒေါမနတာဝေဒနာတွေယူမှပြီးပယ်သွားအဲ့တော့အ ပြီးတော့နောက်ရင်းနဲ့လည်းတွေးပြီးဒီကလာနောက်ကြလို့ရှိရင်ငါဒီလိုဟာတွေရမှရပါတော့မလားစသည်ဖြင့်စဉ်းစားတာတွေလည်းကျုံးပါဘူးအဲဒါတွေလည်းပဲလုံးမသာမှုတွေလည်းဒါတွေလည်းရှုမှတ်ပြီးတော့ပယ်ရမှာဒီရှိကနေပြီးပျော်ပါလာခဲ့တာတွေပြန်စဉ်းစားလို့ဝမ်းမြောက်ဝမ်းသာဖြစ်တာတွေဒီနေ့ပါခြင်းပါအောင်မယ်အဲဒါကတော့မနေ့ကဟောတာတဲ့ဒီနေ့ဒီနေ့ကတည်းကဟောတာလည်းပါသွားပြီဒီရပြတော်မနာတယ်အဲဒါတွေလည်းရှုမှတ်ပြီးတော့ပယ်ရမှာပဲ အဲ့တော့တရားမင်းနဲ့တရားရင်တွေတရားတွေဟောနေတယ်လို့အဲ့တော့ဇေယသီရဒေါမနတာကတော့နားလည်ပါပြီအဲ့ဒါတွေလောကကြီးရနဲ့စပြီးတော့နှလုံးမသာမှုတွေဝမ်းနည်းမှုတွေဖြစ်လာလို့ရှိရင်အဲ့ဒါမမီဝဲမယ်တရားတွေတဲ့ဒါတွေရှိမှမပယ်ပါတဲ့ဒါတွေကြည့်အောင်လို့လည်းနှလုံးသွင်းမကြံစီပါနဲ့ကြံစီမိလို့ရင်ကြံစီရာကစပြီးတော့ရှိမှပြီးတော့ပယ်သွားမယ်ဘယ်လိုဆိုလို့လဲ နောက်ပြီးတော့မိဝဲတဲ့ဥစ္စာကနိခမတိတာသောမနာတာတွေနိခမတိတာသောမနာတာတွေရူပနာတွေ့ဝအိသတံဝိရိတဝါဝိပရိနာမဝိရာဂနိရောဓံပုဗ္ဗေဇေဝရူပဣဒရိသာသဗေတိရူပနိသဒုက္ခဝိပရိနာမဓမ္မတိဝမေတံ

ဥပါဒမေဇဝေရဏိတိဤဒီအနုတ္တရေသူမောခေသူပိဟဥပါထာပယတောပိယပစ္စယဥပ္ပသတိဒေါမနာတံယာဧဝရူပံဒေါမနာတံဣဒံဥစ္စတိနေကမပိတံဒေါမနာတံတထထိုဒေါမနာတနှမျိုးတို့တွင်သာကြောပါကုန်သောနေကမပိတာနီထွက်ခွာခြင်းကိုမိ၍ဖြစ်ကုန်သော ဒေါမနာသားရင်နှလုံးမသားမှုတို့သည်ဝမ်းနေမှုတို့သည်ကတမာနိပဲဒီလိုနိမှုကခုနဟာကကာမဂုဏ်မှုနေအိမ်ကိုမိတာပြောတယ်ကာမဂုဏ်ကထွက်ခွာမှုတရားကိုမိတာပေါ့တရားကိုမိနှလုံးမသားမှု6ပါးတဲ့ဒါဘာတွေတော့ဆိုလို့ရှိရင်ရူပနာတွေဝအနိစ္စတံဝိရိတဝရူပနာတွေဝ

သုတ္တသာယုရူပနာဒွေဝလောသဒနာဒွေဝခန္ဓာနာရသနာဖုဒ္ဓဘာနာဓမ္မနာအကုန်လုံးပါပဲအာရုံ6ပါးလုံးအကုန်လုံးပါပဲအဲလောလောဆယ်မြင်ရကြအတွေ့အပြီးရတဲ့အာရုံ6ပါးတွေအဲ့ဒီအာရုံ6ပါးတွေအနိစ္စသဘောမြင်ပြီအနိစ္စသဘောပါဘာလို့ဆိုတော့ဝိပရိနာမဝိရာကနိရောဓဝိပရိနာမပြောင်းလဲဖောက်ပြန်သွားတာပဲမူလကဖြစ်ခါးစားကအနည်းမဟုတ်ခဲနဲ့ ဒီမျိုးပြောင်းလဲပြီးတော့ပျောက်ကွယ်သွားတာတဲ့ဖြစ်ပေါ်လာပြီးတော့ပျောက်သွားဖြစ်ပေါ်လာပြီးတော့ပျောက်သွားအဲဒီပြောင်းလဲတယ်ဆိုတာကဘာဝိရာကပြည့်ပြည့်သွားတာပါပဲတဲ့ရှိတာကနေမရှိတဲ့သဘောဖြစ်အဲ့ဒါဟာပြည့်ပြည့်တယ်ဆိုဘယ်လိုအားလုံးနိရောဓချုပ်တာနိရောဓချုပ်သွားတာပဲကျင်းသွားတာပဲပါဠိက ဇလုံးနဲ့နားမလဲဇလုံးနဲ့နားရအောင်လို့သူကသုံးမျိုးသူပြထားတယ်ချုပ်ပြသွားတာလေးကိုဝိပရိနာမဝိရာကနိရောဓံခောက်ပြခြင်းပြက်ပြဲခြင်းချုပ်ခြင်းဟုဆိုအပ်သောအနိစ္စတမမြဲသည့်အဖြစ်မမြဲခြင်းကိုမမြဲတဲ့သဘောဆိုတာဘာလို့ဆိုဟောပြန်တာပြက်ပြဲသွားတာချုပ်သွားတာပဲပျောက်သွားတာကင်းသွားတာကုံသွားတာဒါပါပဲသူက မြင်ရတဲ့ဆင်းလေးမြင်ပြီးပြောက်သွားကြားရတဲ့သံလေးကြားပြီးပြောက်သွားနားရတဲ့အနာလေးဟာနားပြီးပြောက်သွားသိရတဲ့ရတာလေးတွေဟာသိပြီးပြောက်သွားတွေ့ထိရတာလေးတွေထိပြီးတော့ပြောက်သွားဒီကူတဲ့ပေါ်လာတဲ့အာယုန်လေးတွေပေါ်ပြီးပြောက်သွားသိနေတဲ့သဘောလေးတွေသိပြီးတော့ပြောက်သွားအဲဒီဥစ္စာတွေသိပြီးပြောင်းရင်သိပြီးရင်ပြောင်းရင်သိပြီးရင်ပြောင်းရင်လည်းအိဋ္ဌမမြဲတဲ့သဘောတွေအဲဒါတွေကို သိပြီးတော့ဒါကဘယ်မှာပြီးတာလဲဆိုဥရိယအဲသမထနာညာဆိုဥရိယပြညာအစပေါ်တယ်ဒီမှာပြီးတာပေါ့သမထနာညာအကောင်းအောင်ပြီးပြီးတော့ပိုင်းလာတဲ့အခါရူပနာဆင်းတော်ဤယနေ့သာတာမမြဲသည့်အဖြစ်မမြဲခြင်းကိုဝိရိတဝတဝိရိတဝဧဝသီတိသာလင်သာရဏဘာလို့ဤခန္ဓာနာနာနုရတနာရတာတို့ဤ ဘုဒ္ဓဘာနာအတွေ့သဘောတော်ဤဘုဒ္ဓဘာနာအတွေ့အာယုံတော်ဤဓမ္မနာသဘောအာယုံတော်ဤယနိစ္စဓမ္မမြဲခြင်းနိစ္စဓမ္မမြဲသည်ဖြစ်မမြဲခြင်းဝိရိတွာဒုရိတွာအေဝသီပြီးရတာလင်အဲဒီလိုသိပြီတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်မှာဒါကတော့စစချင်းတော့မပြီးဘူးအစဉ်နဲ့အားထုတ်လို့သီလဝုဒ္ဓသီလစင်ကြယ်ရမယ်သီလစင်ကြယ်ပြီးတော့တရား သမာဓိကစအားထုတ်လို့ချင်းစိတ်စင်ကြရမယ်ဝိပဿနာကစအားထုတ်လည်းပဲစိတ်စင်ကြရမယ်စိတ်စင်ကြစိတဝိသုဒ္ဓိရောက်စိတဝိသုဒ္ဓိရောက်ပြီးတဲ့အခါနာနဲ့ယုံနဲ့ပိုင်းခြားပြီးနာမရူပလေးစိတညာဖြစ်ပြီးအကြောင်းကျိုးကိုပိုင်းခြားပြီးပစ္စယပိကညာဖြစ်အဲဒီကနောက်တော့မှအစာလေးဆုံးလေးပြီးတော့အနေစဒုက္ခအနတ္တသုံးသပ်သမသနာညာဖြစ်ဆရာသူမှားလိုက်ရင်ပေါ်လာပြီးတော့ကြာပြောက်တာပေါ်လာပြီးတော့ကြာပြောက်တာမမြဲတဲ့တရားတွေပဲရှင်ရှင်သဘောကျသမသနာညာဖြစ် အဲဒီလိုအနေစသဘောတွေမြင်ပြီးတဲ့အနေစမြင်ဒုက္ခနာတာတွေလည်းမြင်တော့တာပါပဲအဲဒီအစင်းအာယုံလေးအပါဏအာယုံလေးတွေးထီအာယုံလေးသဘောအာယုံလေးဓွား၆ပါးပေါ်တိုင်းပေါ်တိုင်းနေရှုလို့မှလို့ဖြစ်ရင်ဘယ်အောင်ဆိုပေါ်ပြီးပြောက်သွားလို့မမြဲဘူးမမြဲဘူးမမြဲဘူးဆိုတာသိနေပြီတဲ့အဲဒီလိုပြီးတဲ့အခါကလာမှာအနုတ္တရေသို့ ပုဗ္ဗေဇေဝရူပဧတာရိသသဗေရေရူပနိစ္စဒုက္ခဝုရိနာမဓမ္မာတိပုဗ္ဗေဇေဝရူပရှေခါကာလကမြင်ခဲ့ရတွေ့ခဲ့ရသောအစဉ်ယူပါယုံတို့သည်လည်းကဧတာရိသရူပယခုမျက်မှောက်၌မြင်စေဖြစ်သောယူပါဝဆင်းတို့သည်လည်းကောင်းသဗေတေရူပထိုလုံးစုံသောယူပါဝဆင်းဟုသည်များတို့သည်အနိစ္စမမြဲကုန်ဒုက္ခဆင်းရဲဆင်းရဲတို့သာသည်ဝိပရိနာမဓမ္မာ ပြောင်းလဲဖောက်တယ်နေသဘောရှိကုန်ဤတိဤဤတိဧဝံဤသို့ဧတံဤမမြဲခြင်းသဘောကိုယထာဘုဒ္ဓဟိုတိုင်းမှာစွာဒိဋ္ဌွာမြင်ပြီး၍အဲဒီသမသနာညာပိုင်မင်းနဲ့ဖြစ်တဲ့အခါသမသနာညာပိုင်မင်းနဲ့ဖြစ်လို့ဥရိယတဲ့နေရောက်တဲ့အခါကျတော့ ယူတိုင်းယူတိုင်းဟာအစင်းနေမြင်ပြီးကြောက်သွားမမြဲဘူး။တန်နေကြောက်ကြောက်သွားမမြဲဘူးစသဖြင့်မြင်ရတာ။ဩတို့ရှိကတရားအာမထုခဲလို့ပဲရှိတော့မြင်ခဲ့မြင်ခဲ့တာတွေဟုသမ ्या လည်းမြင်ပြီးကြောက်တာမမြဲတဲ့တရားတွေကြီးတယ်ပဲ။ကြားခဲ့တာတွေလည်းမမြဲတဲ့တရားတွေကြီးတယ်ပဲ။နားခဲ့တာစားခဲ့တာတွေ့ထိခဲ့တာဒီကုလုံးမမြဲတာတွေကြီးတယ်ပဲ။ရှိကဟာတွေလည်းမမြဲဘူး။

အဲမနေ့တုန်းကတော့တနည်းသတင်းတုန်းကတော့ဒီနေရာမှာဒီလိုမြင်တဲ့အခါကလည်းဝမ်းမြောက်ဝမ်းသာမှုတွေဖြစ်တာကိုဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်ဝမ်းမြောက်ဝမ်းသာတဲ့အခုပုဂ္ဂိုလ်လည်းဖြစ်ဦးမှာပဲဝမ်းမြောက်ဝမ်းသာတွေဖြစ်ပါတယ်တရားကောင်းလာတာအဲဝမ်းမြောက်ဝမ်းသာမှုတွေဖြစ်တာကတော့မှီဝဲရတဲ့ဥစ္စာတွေဆိုတော့ဒီကမတ်တွေတော့အခုကတော့ဒီရင်မဟုတ်ဘူးနိစ္စဒုက္ခအနတ္တတွေရှိကလည်းဒီလိုရားတွေပဲနိစ္စဒုက္ခအနတ္တတွေခုလည်းပဲနိစ္စဒုက္ခအနတ္တတွေပဲနောင်လည်းဒီလိုဟာတွေနေမှာပဲလို့မြင်ပြီးတဲ့အခါ

တောင်းလာလာပြီးရှေ့လှမ်းလာပြီလွတ်မြောက်မှုတရားပြီးဆုံးမှုသောတာပတိမေဖို့လို့ရည်ရွယ်တဲ့ပုဂ္ဂိုလ်လည်းသောတာပန်အဖြစ်ပေါ်တယ်တောင်းလာလာပြီအရဟတကိုရောက်အထုတဲ့ပုဂ္ဂိုလ်လည်းအရဟတကိုရောက်သူတောင်းလာလာပြီတဲ့တောင်းလာတယ်ဘယ်နဲ့တောင်းလာတယ်ကုရသနာမဟာန္တရာယနာဥပါဒမေဇဝိရိတာမိယဒရိယဣတာရေဟိဥပါဒမေဇဝိရန္တိတိ ဧတာရိယခုဘကာလ၌အရိယာရိယသဖြင့်ရှင်မြတ်တော်သည်ရခြင်းအရိယဘုရားဥပဒမေဇာယဝရမိနေတော်မူကြကုန်၏တရားယရဏထိုအရိယဘုရားရိဥသောတရားကိုဟာငါရိကုရဘေခာကာလ၌ဥပဒမေဇာရောက်၍ဝိဟရိတာမိနေရပါနီဣတိဤသို့ပြာတောင်းလာခြင်းဥပထာပေတိဖြစ်စေ၏ ဩယခုနေခါကလာသူတို့ဘာတွေတော့တရားအားထုတ်လို့အရိယာဖို့တရားတွေနဲ့ပြည့်စုံမိနေကြတယ်သောတာပန်ဖြစ်နေကြတယ်သဒ္ဒါဂံဖြစ်နေကြတယ်နာဂံဖြစ်နေကြတော့ဉာဏ်သာဖြစ်နေကြတယ်အဲဖလားသမဘာတွေဝဲစားပြီးတော့နေကြတယ်အဲ့ဒီတရားတွေကဘယ်တော့မှရောက်မှာပါလိမ့်မလို့တောင်းတာ ငါတရားတွေကကောင်းလာပြီခဏရောက်တော့မှာပါပဲလက်ပြင်ရောက်တော့မှာပဲတစ်သက်ခါရောက်တော့မှာပဲခုနှစ်ရက်အတွင်းရောက်တော့မှာပဲမကြခင်အတွင်းရောက်တော့မှာပဲလို့သိကညှို့တာကိုသူများရောက်တယ်လို့ငါရောက်တော့မှာဘယ်တော့မှရောက်ပါမလို့စဉ်းစားအစကတော့ကိုဘယ်နည်းဘယ်လိုကြရင်ရောက်မှာပဲဆိုပြီးတော့လူမဲအားထုတ်တာအဲဒီလိုကမရောက်ဘူးတဲ့ဘယ်တော့မှရောက်မှာပါလိမ့်

သင်္ကြန်နာမှုဖြစ်ရင်စိတ်လည်းပြတ်တတ်တယ်သင်္ကြန်နာမှုဖြစ်ပြီးတော့တိုးတက်ပြီးအာထုတာနဲ့လည်းပဲတရားပြည့်စုံတတ်ပါတယ်ဒါကြောင့်မြတ်စွာဘုရားကတော့ဒါကတော့မိဝဲကောင်းတဲ့ဥစ္စာတဲ့ဥစ္စာမိဝဲရမိဝဲသင့်တဲ့ဥစ္စာပါပဲသို့သော်တမင်တကာဒီလိုဟာဖြစ်အောင်လုပ်ရမယ်လို့တော့မဟုတ်ပါဘူး ဖြစ်ကောင်းတယ်ပေါ့လေဒီလိုဟာတွေဖြစ်ရင်အားကြမှာခံတယ်တော့ကြတော့အာထုတော်ကဒီနေ့တစ်ချိန်ကျတော့ပြည့်စုံသွားမှာအဲဒါတရားထုတ်လို့အခုဒေသနာမှာလာတဲ့နေကမပိတာကအစင်တအနာမြင့်ပါတယ်ဥရိယဝိယညာကနေပြီးအနိစ္စဒုက္ခအနတ္တတွေပိုင်ပိုင်နေနေသိပြီးတော့နေတဲ့ခါကာလမှာရာတမရာကိုတောင်းလာတာဥရိယဝိယညာကတောင်းလာတာလည်းရှိတယ်သင်္ကညာကတောင်းလာတာလည်းရှိတယ်နောက် ဘုရားအာရိနောမုသိတုများတာအဲ့ဒီပိုင်းတွေတောင်းတာလည်းသင်္ခါရုပ္ပကာနေတောင်းတာလည်းရှိပါတယ်တောင်းတာတွေတော့မျိုးမျိုးရှိတယ်အခုကတော့ဥရိယပြညာလောက်ကနေပြီးတော့ဒီကနေပြီးတော့ယူနိုင်ပါတယ်အဲ့ဒီလိုတောင်းတာကဘယ်တော့လောက်ကြာရင်ပြည့်စုံမှာပဲလို့မှန်တာအဲ့ဒီချိန်ရောက်တော့မပြည့်စုံမပြည့်စုံတော့ငါမရောက်ဘူးသူများတွေတော့ဒီတရားတွေနဲ့ပြည့်စုံနေတယ်ဒီလိုအာထုတ်ပြီးတရားတွေပြည့်စုံကြတယ်ငါမပြည့်စုံဘူး အဲဒီလိုနှလုံးမသားတွေဖြစ်တတ်တယ်ဘုရားရဲ့ကမ္မနာဌာနတွေမှာတော့ညာစဉ်တရားဟောတယ်ဆိုမှညာစဉ်ညာစဉ်တရားမနာတဲ့ပုဂ္ဂိုလ်တွေကတော့ဖြစ်တတ်တယ်မလုံနာကြတယ်တော်တော်တောင်းနေတယ်သူတို့ကရေကလေးရတယ်တော်တော်ကြားလာတော့တရားကလည်းပဲဘုရားနဲ့ကိုယ်တော်တော်အားရပြီးတော့ယောက်ကရောက်ကျင်တယ် ပြည့်စုံလောက်ပြီးလို့လည်းဆိုယူဆတာသို့သောကမ္ဘာဆရာတွေကအားမရတာနဲ့အဲဒါဉာဏ်ရှင်တရားကမနာရမနာရတော့အဲ့ဒီမှာသူကသင်္ချာမသားတွေကြည့်ကြတယ်မူရကြည့်ကြတယ်လူဟာတွေကြည့်ကြည့်တယ်သူကအဲ့ဒါတွေကတော်ပါရဲ့လို့ဆိုနေသောတရားကတော့ဒီဝိတာပါညီဝဲရတဲ့တရားပဲတော်ရည်လို့ညီဝဲရတဲ့တရားဂုံတော့ယူကြကြည့်ပါလို့ဆိုတာအဲဒီဝဲရတဲ့တရားလည်းတော်ရည်လို့ ဟုတ်လဲဟုတ်တယ်ဒီလိုနှလုံးမသားတွေကလည်းဖြစ်ပြီးတဲ့ပုံတော့ဆက်အားထုတ်လို့ရှိရင်ကြားလည်းမကြပါဘူးဆိုပြည့်စုံမှာပါပဲဒါပြူရတယ်တရားတွေရုပ်ပုဂ္ဂိုလ်တွေကအဲဒါလောက်စဉ်းစားမြင်တဲ့တရားကိုမရောက်သေးပါဘူးစောစောပိုင်းကလေးကတရားအထုစာတွေကတရားကဘာမှမဖြစ်သေးဘူးဖြစ်ကျင်လာပြီသူကอืมဖြစ်ကျင်လာပြီဒါပေမဲ့မဖြစ်သေးဘူးဖြစ်ကျင်လာဖြစ်ကျင်လာနဲ့ကိုလိုတဲ့တိုင်းကမဖြစ်ပြီဆိုတော့သင်ပြမသားတွေဖြစ်တယ်

ပထမအရိဇာနာဝေပင်လည်းပထမဇာသတိသွားခြင်းတဲ့လေးချက်ထုတ်ထားပါတယ်သက္ကတာကထွက်ခွာကျุပြီးနုဒတိနုဒတိတလူဇာစဒီလိုလုံးမှပဲသူကဟိုရင်အောက်ဇာနေမဟုတ်ဘူးတရားတော်ဇာနေဇာနေတော့မကဘူးမဲ့တီကိုရောပါနေတယ်သူကနုဒတိတလူဇာစ ဇန်စရိဇန်စရိအဲဆွဲမှုဇန်စရိတယ်မကောင်းတာပါဘူးခါရမကြိုက်တဲ့အတွက် နုဒတိတဖျာသာစစွာမိစရာဝန်းနေမှုဒီလိုလုံးဝနေရာကြမှာပါ တယ်တော့မကောင်းတော့မမမှတ်ဖို့ရလင်္ကာလေးတော့လုံးဝမမှတ်ထားဘူးနော်မမိဘူးစာကြည့်ရတဲ့ပုဂ္ဂိုလ်ကသူ့တက္ကရာတွေနဲ့ကြည့်ရင်ပေါ်လာတယ်အဲစာကြည့်ရတဲ့ပုဂ္ဂိုလ်ကဒီလိုဆောင်းပုဂ္ဂိုလ်လေးယူထားမှာထွက်ခွာရှုပြီးနှုတ်တိတပြည့်ဇန်စစွာမိစရာဝန်းနေမှုကဲဆိုရတယ် ဖွက်ခွာရှုပြီးဖွက်ခွာနှုတ်တိတပြာနှုတ်တိတပြာသံစစွာသံစစွာမိစရာဝါနေမူမိစရာဝါနေမူဖွက်ခွာရှုပြီးဖွက်ခွာရှုပြီးနှုတ်တိတပြာနှုတ်တိတပြာသံစစွာသံစစွာမိစရာဝါနေမူမိစရာဝါနေမူ ထွက်ခွာရှုပြီးထွက်ခွာရှုပြီးနှုတ်တိတပြာနှုတ်တိတပြာသံစစွာသံစစွာမိဖုရားဝန်းနေမူမိဖုရားဝန်းနေမူဆိုင်တို့ထွက်ခွာရှုပြီးနှုတ်တိတပြာသံစစွာမိဖုရားဝန်းနေမူထွက်ခွာရှုပြီးနှုတ်တိတပြာ သံသစွာဒီပြာဝမ်းနေမှုသွဲခွာသည်ဒုဒတိပြာသံသစွာဒီပြာဝမ်းနေမှုသွဲခွာမှုနဲ့စပ်ပြီးတော့လဲဝမ်းနေမှုဖြစ်တတ်သည်နာမိရမယ့်ဥစ္စာတွေဒေဝိတပါဝေဒနာတွေဒေါမနတာတွေဒေဝိတပါဒေါမနတာသဘာဝမှုနဲ့ဆိုတာကတော့

အကြောင်းရှိလို့ဖြစ်စေအလုံးကိုင်းနေမအားမလားလို့ဖြစ်စေအဲအခွင့်အခါတွေမရလို့ဖြစ်စေအကြောင်းမညို့လို့ရှင်ရဟမပြုအောင်ပြုကပြုကျင်နေပြီအဲဒီလိုပြုကျင်နေတယ်ပြုရပဲနေတဲ့အတွက်ကြောင့်သူများတွေတော့ရှင်ရဟပြုကြရတယ်ရှင်ပြုကြတယ်ရဟခါကြတယ်ရှင်ပြုရဟခါပြီးတော့ကုသိုလ်တရားတွေပွားရတယ်ငါမပြုရဘူးဆိုပြီးတော့လုံးဝတာမှုတွေဖြစ်တယ်အဲဒါပြွေးဝဲရတယ်တရားပါတယ်

ဒီနေ့တော့အဲဒီတောင်ထိပ်တောင်ထိပ်ကကျော်ဦးတောင်ထိပ်ကျောင်းကဘုရားဘွဲတရားဘွဲတွေကျင်းပတာအဲရွာကတရားနာကြီးတွားကြမျိုးသမီးတယောက်ကတော့ကိုလေးလက်ပေါ်မှာရှိနေတာနဲ့အမေဖေတွေက

နေသေးတယ်ထွက်သွားအိမ်မှာသူကအိမ်ဆောင်ကြံနေရွာဦးကတောင်ထိပ်ကဆိုတော့တဲလည်းဝေးပုံပေါ်ပါဘူးခါနီးနီးနဲ့သူကအဲမိတွေပါတွေထွန်းမိတွေပါတွေထွန်းပြီးတော့မိအောင်နေတဲ့မြင်းနေရတယ်ဆိုတော့သွားလာလာတယ်မြင်ရအောင်မှာတရားတွေပါတွေပရိဒီပါတွေယူကြတယ်ဒီမှာဒီဘဝပရိဒီယူတယ်ဒီဒီပါတွေယူကြတယ်အတန်တွေပါတွေကြားရတော့ သူ့စိတ်တွေအောင်းမိတယ်ဩဒီလိုဖျားဝဲတရားဝဲကိုသွားတဲ့ပုဂ္ဂိုလ်တွေအမှန်ကန်ကောင်းတာပဲတို့ကံမကောင်းဘူးဒီလိုဖျားဝဲတရားဝဲမသွားဘူးဆိုပြီးတော့နှလုံးသွင်းတယ်အစတော့ဝမ်းနေတဲ့သဘောပါပဲနောက်တော့သူကဟိုကဘုရားတွေတရားတွေအောင်ပြုပြီးတော့ဟိုမှာတရားနာနေတဲ့ပုဂ္ဂိုလ်တွေဘုရားပုနေတဲ့ပုဂ္ဂိုလ်တွေ အမှန်ကကောင်းတာပဲတဲ့အဲ့ဒီပုဂ္ဂိုလ်တွေအတွက်ခါတဲ့စဉ်းစားကြည့်လိုက်တာအဲ့ဒီပုဂ္ဂိုလ်တွေဘက်ကနေပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်ဖို့ပုဂ္ဂိုလ်တွေပီတိတွေဖြစ်ပီတိတွေဖြစ်လိုက်တဲ့ခါတဲ့ဘယ်လိုပဲလို့ဖြစ်တော်မှမဖြစ်ဘူးတဲ့ခါတဲ့ပီတိကနေပြီးတော့တွန်းကန်သွားရင်အဲ့ဒီတောင်ထိပ်ဘုရားဘုရားကျောင်းဌာနကိုတခါလဲရောက်သွားဆိုတော့ပြိဿခင်ကလိုလိုဆိုလွင့်စင်ပြီးတော့သွားတယ်

ပီတိတွေဖြစ်သွားတယ်။ကြာနောက်နောက်ပိုင်းကတော့သူကသောမနာပါတွေဖြစ်သွားတာ။အဲ့ဒါမြှွေကောင်းတယ်လို့ဆိုအောင်မြှွေကောင်းတဲ့နှလုံးမသာမှုကနေပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေဖြစ်ပြီးတော့ကုသိုလ်ပီတိတွေနဲ့တခါလဲကောင်းငင်ကနေပြီးတော့ဘုရားကျောင်းဌာနတရားပွဲကျင်းပတဲ့ဌာနရောက်ပြီးတော့သွားတာကိုဒါတော့မြှွေကောင်းတဲ့ဥစ္စာတရားနဲ့စပ်ပြီးတော့မြှွေကောင်းတဲ့ဥစ္စာ တရားအထုတ်ဖို့ရာတချို့ကလည်းတရားအထုတ်ခြင်းနဲ့အကြောင်းမညွှန်လို့အားကမထုတ်ရဘူးอืมခေါ်မကြည့်လို့အင်းကတည်းကစိတ်မချရလို့အင်းကအေးဆောင်မရှိလို့ကိုယ်ဝဲကမရှိလို့စသည်ဖြင့်ပေါ်တယ်တရားအထုတ်ခြင်းတော့ထုတ်အောင်သူကလည်းနေမကောင်းတယ်မကောင်းဖြစ်ပြီးတော့နေလို့အာမထုတ်အောင်သူများတွေအာထုတ်ကိုယ်အာထုတ်ခြင်းလားနှလုံးမသားတွေဖြစ်တယ်အဲ့ဒါလေမိဝဲကောင်းတဲ့နှလုံးမသားမှုပါပဲ ဒါလည်းဘုန်းကြီးကမော်လွယ်တုန်းကဒကမတယောက်သူကသောသောပိုင်းကတော့သူကတရားဝါဒနာမပါဘူးတရားထုတ်ဘူးကပြောဝါဒနာမပါဘူးလူများတွေအာထုတ်ကြသူညီမတွေပါအာထုတ်ကြသူအာမထုတ်ဝါဒနာမပါဘူးဆိုပြီးတော့နောက်တော့သူအာထုတ်ခြင်းသိဘယ်လိုဘယ်လိုပေါက်လာမှမသိအာထုတ်ခြင်းသိပေါက်အာထုတ်ခြင်းသိတွေပေါက်တော့အเจ้าမင်းကြီးလို့အာမထုတ်ရတယ်တခါတည်းအာထုတ်ခြင်းသားနဲ့စဉ်းစားတယ်စဉ်းစားတဲ့အခါမျက်ရည်ကျငုံမိနေတယ်ဆိုတာကို ဒီဝဲကောင်းတဲ့ဒေါမနတာတွေဖြစ်တာပါပဲအဲ့ဒီအကြောင်းကိုဒီနောက်အားလည်းထုတ်ဖြစ်ပါတယ်ဒီလိုစိတ်တွေကထက်တဲ့တန်တန်ဖြစ်လာတော့အထုဖြစ်တယ်အထုဖြစ်တော့တရားတွေလည်းပြည့်စုံတော့တာပေါ့ကွာအဲ့လိုဒါကြောင့်မိဝဲကောင်းတယ်လေလားတရားနဲ့စပ်ပြီးအဲ့ဒါထွက်ခွာမှုနဲ့စပ်ပြီးတော့နှလုံးမသာမှုတွေဖြစ်ဖို့ထွက်ခွာမှုထွက်ခွာရှုပြီး

အနုဿတိကလည်းပဲအနုဿတိကမ္မထာနေပွားများတဲ့ပုဂ္ဂိုလ်တွေဆိုရင်ဘုရားကုံတရားကုံသံဃာကုံနဲ့နှလုံးသွင်းတော့သူများတွေဖြင့်အာယုန်မိတ်တွေပေါ်တဲ့ပီတိတွေဖြစ်တဲ့ဘယ်လိုကောင်းတဲ့ကိုကမကောင်းဘူးငါဘယ်လိုများကောင်းပါလိမ့်မလို့ကောင်းမှကောင်းမှဝိသေယလာစသည်ဖြင့်နှလုံးသားမှုတွေဖြစ်တတ်တယ်လူပဲကောင်းနေတာလူပဲကောင်းတဲ့ဥစ္စာတွေမှာထွက်ခွာရှုပြီးနှုတ်သတိတရား

ထွက်ခွာရှုပြီးထွက်ခွာရှုပြီးနှုတ်တိတရာနှုတ်တိတရာမေဖို့ဇံမေဖို့ဇံမိယဝတ္တမူအမိယမိယဝန္နေမူမိယဝန္နေမူထွက်ခွာရှုပြီးထွက်ခွာရှုပြီးနှုတ်တိတရံနှုတ်တိတရံမေဖို့ဇံမေဖို့ဇံမိယဝန္နေမူ မိယံဝတ်တေမှုသက်ခွာရှုပြီးသက်ခွာရှုပြီးနုသတိတရံနုသတိတရံမေဖို့ဇံမေဖို့ဇံမိယံဝတ်တေမှုမိယံဝတ်တေမှုသက်ခွာရှုပြီးနုသတိတရံမေဖို့ဇံမိယံဝတ်တေမှုသက်ခွာရှုပြီးနုသတိတရံ ဝေပူဇာမိယာဝတေမူဝေခွာရှိသည်သုတတိလနာဝေပူဇာမိယာဝတေမူဒါလင်္ကာဆိုတာကတော့ခေါင်းစဉ်လေးရအောင်လုပ်ထားတာအဲ့ဒါအခုလိုဟောတာကိုမနာဘူးပဲနဲ့ဒီလင်္ကာလေးတွေတော့အဓိပ္ပာယ်ရမှာမဟုတ်ဘူးလင်္ကာလေးညာ ရွတ်ပြမယ်စာနဲ့ရေးပြမယ်ဒီဟာအိဗယ်ဘာပြောတာလဲဆိုတော့ဘယ်သူမှဖော်လို့ရမှာမဟုတ်ဘူးကဟိုဟာအဲထွက်ခွာတာထွက်ခွာတာရှုတာအနုဒတိရဲ့အဲမဲ့ရဲ့ဖူရဲ့ဇန်ရဲ့အဲ့ဒါတွေကမိရဝမ်းနည်းမှုဆိုတော့ဒါဝမ်းနည်းမှုတွေပဲမိကြတွေပဲလို့အိဗယ်ကြတယ်ဘယ်နဲ့ဝမ်းနည်းမှုတွေလည်းမဟုတ်ပါဘူးလို့ဒီလိုဖြစ်နေမှာလို့ကမှာတော့ဟိုဟာတွေမြုပ်နေတယ်သူက အဲထွက်ခါမှုအကြောင်းပြုပြီးဝမ်းနေတာပြီးတော့အဲဒီကကြားတဲ့ကဟိုရင်ပါဠိညာမဂါရာတွေကြီးပါတယ်ပုဂ္ဂိပါတွေခြေထားတယ်ဆိုတာအခရာတွေမထဲတော့တာနဲ့ပုဂ္ဂိခြေထားတယ်မှာလည်းပဲသင်္ကာအခရာအလေကောင်ကကြီးနေတယ်ဗျဒါတွေအကြောင်းပြုပြီးတော့ဝမ်းနေမှုတွေမျိုးသားတွေအကြောင်းပြုပြီးဝမ်းနေမှုဖြစ်တဲ့ဥစ္စာအဲ့ဒါပြရမယ့်ဥစ္စာတွေလို့ဆိုလိုတယ်ထွက်ခွာခြင်းပပိစာအကြောင်းပြု၍ ရှုပြီးဝိပဿနာရှုမှုအကြောင်းပြု၍ဝိပဿနာဉာဏ်ကိုအကြောင်းပြု၍နောက်ပြီးတော့အနုဒတိအနုဒတိတရားတွေပွားများမှုအကြောင်းပြု၍နောက်ပြီးတော့မေဖို့ဇာနေအဲ့ဒါတွေရဖို့ရအကြောင်းပြု၍မပြည့်စုံတော့ဝါနေမှုဖြစ်တတ်သည်အဲ့ဒီဝါနေမှုတွေကပြရမယ့်ဥစ္စာတွေပဲလို့ပြောဆိုလိုတယ်လို့လောက်ဆိုတော့နားလည်ပါတယ် အဲဒါမဲ့ဖို့ဇာနေဇာရအောင်အာထုတ်တဲ့ပုဂ္ဂိုလ်တွေကလည်းဇာနေဘယ်တော့ရပါမလို့ပထမဇာရအောင်အာထုတ်ပထမဇာကမဖြစ်နိုင်ရင်ဝမ်းနည်းမှုဖြစ်တယ်ဒုတိယဇာတတိယသုတဇာနေဒီလိုပါပဲသူများတွေရတယ်ငါမရဘူးဆိုရင်လုံးမသာမှုတွေဖြစ်တတ်တယ်ဟောမေတ္တရားဖို့တရားတွေတဲ့သောတာပတ္တိမေဖို့သရာမိမေဖို့အနာမိမေဖို့ရတ္တမေဖို့တွေရအောင်အားထုတ်နေအဲ့ဒီဟာတွေမရောက်နိုင်တော့မရနိုင်တဲ့ဝမ်းနည်းမှုတွေဖြစ်တတ်သည်တဲ့ဒီဝမ်းနည်းမှုတွေကတော့ မြူဝဲရတဲ့တရားတွေတဲ့ဒါတွေမြူဝဲလို့ရှိရင်နောက်တစ်နေ့တစ်ချိန်ကျရင်ကိုလိုတဲ့တိုင်းတော့ပြည့်စုံတာပဲတရားနာခြင်းနဲ့မနာရဘူးဆိုပြီးတော့အဲဒီကနေပြီးသိမချမ်းမသာမှုဖြစ်ရကနေပြီးတရားနာဖြစ်ရောက်တာပဲအကျိုးပုဂ္ဂိုလ်တွေကတရားကိုနာကျင်တဲ့စိတ်ကိုမရှိဘူးအဲတရားနာလို့သူ့မှာဝမ်းနည်းမှုတွေဘာမှမရှိဘူးနှလုံးမသာမှုတွေဘာဝမ်းနည်းစရာရှိတယ်အောင်းမိမှာပဲတရားနာလို့ဘာရလဲ ဘာမှစားကြလည်းမရဘူးဒါကညောင်းတာပဲဘယ်လိုပဲသူကစဉ်းစားမယ်သူဝမ်းနေမှုမရှိဘူးဝမ်းနေမှုမရှိတော့ဒီပုဂ္ဂိုလ်မှာနောက်တရားနာမှုကသူမရောက်တရားနာပြီးသိရမယ်မတရားဖို့တရားတွေပါလေအဲ့ဒါတွေဘာမှသူမရောက်ဗာမရာထွမြောက်အောင်ပါလေသူမထွမြောက်တော့ပယ်လေးပါးလွမြောက်အောင်ပါလေသူမလွမြောက်အောင်ဗာမရာတဲ့ဒုက္ခတွေရောက်တာအရှင်အားပြုထွက်ခါမှုတွေ ဒါလည်းရှင်ဟမပြုကျင်တဲ့ပုဂ္ဂိုလ်တွေအဖို့မှာဘာဝန်နေကြရှိတယ်။ဘာမှဝန်နေကြမရှိဘူး။ဉာဏ်ပြုရလို့ဘာအကျိုးရှိတယ်။ကရုံးကြီးရလို့ရှိရင်တည်းကရုံးကြီးအဖတ်တင်သေးဘာအကျိုးရှိတယ်လဲဒီလိုအောင်းမိမယ်။သင်္ဃာဝေရလို့ရှိရင်လည်းဘာအကျိုးရှိတယ်လဲဒီလိုအောင်းမိမယ်မိုးကျင်တဲ့ပုဂ္ဂိုလ်။ဘာမှမိုးရတယ်လို့နှလုံးမသာဘူးမရှိဘူး။အဖြစ်တဲ့ဒီပုဂ္ဂိုလ်သည်ရှင်ဟပြုမှုတွေမရဘူး။

သေဝိတဘာဂေယတိတဒေါမနတာကတော့ဖြစ်ကုန်မဖြစ်ဘူးမဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်ကတရားထုတ်မှုလည်းမရောက်မရောက်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်မှာသမထဝိပဿနာတွေဘာမှမဖြစ်ဘူးဘာမှမလုပ်ရင်ဘာမှဖြစ်ဘူးဆိုတာအဲ့ဒီလိုပုဂ္ဂိုလ်တွေပဲဘာမှကိုမဖြစ်တော့ဘူးအခုသက္ကမှုနဲ့စရွေ့ဝိပဿနာရှုမှုနဲ့စရွေ့အော် အနုဒတိဘာဝနာတွေပွားများမှုနဲ့စ၍သိခြင်းဘာဝနာတွေလည်းပဲရပါတယ်ဒီမှာအနုဒတိရပဒါနာပေါ့အဲဇာမဲဖို့တရားတွေနဲ့စ၍ရဖို့ရောက်ဖို့ရအလိုရှိနေတယ်မပြည့်စုံကိုယ်လိုတိုင်းမပြည့်စုံသေးတော့နှလုံးမသာမှုတွေစိတ်အားမရပြီးနှလုံးမသာမှုတွေဖြစ်ရတယ်အဲဒါတွေကနေကမပိတာဒေါမနတာတွေတဲ့မိဝဲလေးတဲ့ဥစ္စာတွေပါပဲတဲ့မိဝဲရပါတယ် အဲဒီလိုဥစ္စာတွေမှီဝဲလို့အကျိုးရှိသွားဘူးတဲ့အထုပ္ပတိတစ်ခုကိုသာရဆရာကထုတ်ပြထားပါတယ်ဒီဟိုကျွန်းမှာသာသနာကောင်းစားတဲ့ခါကာလတုန်းကအရှင်မဟာသီဝဆိုတဲ့မထေရကြီးတော်ရှိပါတယ်မဟာသီဝခုနှစ်တက္ကရာကတော့ဘယ်လောက်တုန်းဆိုတော့ ခရစ်တကရေပြည်ရာစုနှစ်အတွင်းလောက်ကဆိုပြီးတော့ညာကြီးတွေကခံမှန်းကြပါတယ်အဲဒီပြည်ရာစုနှစ်လောက်ကလည်းဖြစ်ချင်းဖြစ်မှာပြည်ရာစုနှစ်တည်းစော့ပြီးတော့လည်းဖြစ်ချင်းဖြစ်မှာပါပဲသူကအရင်တရားပြိဋိဘာစံပြီးတဲ့နောက်နှစ်၄900အတွင်းနှစ်၄900 600အတွင်းလောက်ကဖြစ်မှာပေါ့ပြည်ရာစုနှစ်ဆိုရင်600 600လောက်ကြာပြည်ရာစုနှစ်မတိုင်းကဆိုရင်900လောက်400လောက်ကြာမှာ အဲဒီ၄900 5600အတွင်းကမဟာသီဝမထေရကြီးဆိုတာဒီဟိုကျွန်းမှာရှိခဲ့ဘယ်မှာသတင်းသုံးတယ်လဲဆိုလို့ရှိရင်တော့တိတ်တမဟာရာမကျောင်းတိုက်သတင်းသုံးတယ်တိတ်တမဟာရာမကျောင်းတိုက်ဆိုတာဒီဟိုကျွန်းရဲ့တောင်ပိုင်းအစွန်းမှာရှိပါတယ်မဟာဂါမအရှိတုန်းက ဒုဒ္ဒဂါမဏီမင်းမင်းရဲ့သမဲတော်ကာကဝဏဒိတာမင်းကြီးတို့ကတော့အဲ့ဒီမှာပေါ့မြောက်ပိုင်းကဤလာရကြီးမင်းတို့ကဤလာရကြီးမင်းဓမီလာမင်းတွေပေါ့လေအခုကာလဓမဲဓမဲကလာလူမျိုးတွေပါပဲအဲအိန္ဒိယမှာအခုလည်းပဲဓမဲတွေကတော်တော်များများရှိပါတယ်သူကဒီဝီလောက်နီးပါးကိုရှိနေတာပါအများကြီးရှိနေတာပါသူ အဲ့ဒါဓမီလာတွေဆိုပြီးသာကရှိရရေးတယ်အဲ့ဒါတွေကြီးကလာဆိုပြီးတော့ဗမာပြန်တယ်။မာကြောင့်ပြီးကြီးကလာပြန်တယ်လည်းမသိပါဘူးကွာ။ကြီးကလာဆိုပြီးပြန်တယ်။ရေမဟုတ်လို့ကုန်းကုန်းကိုကြီးခေါ်တာမှကြီးကလာဆိုပြီးပြန်တယ်။ကြီးခွက်တွေသုံးတာအကြောင်းပြုပြီးခေါ်တာတော့မပြောတာဘူးကြီးကလာဆိုပြီးကြီးကပြန်တယ်။အဲဓမေကလာမျိုးအဲဒီကဧလာရဆိုတဲ့

ဒိဋ္ဌမဟာဝိဟာရဆိုတာလေကျောင်းတိုက်ကြီးခုတဲ့ခုလည်းရှိပါရဲ့ကျောင်းတိုက်ဟိုတော့အလွန်ကြီးတော့မကြီးဘူးတော်ရုံပဲတရားဝူတွေပါလေတော့အဲဒီအဲ့ခံအဲဒီကဆရာတော်ကဒီဘုံကြီးဆရာတော်တော်ပါလေသူကအဲဒီကကျောင်းကဝရကမြေတွေပါလေဒီအဲဒီကရတာလေသူကသူကအဲဒီတရားဝူလာတဲ့ပုဂ္ဂိုလ်တွေပါလေမင်္ဂလာတွေပါလေကျွေးတာဟုတ်တော်တယ်သူအဲ အာဂနုကဝိတွေပါလေတော်ကြည်ရုံတော်ကိုကြည့်ပါလေညူကြပါလေတော်ပါလေအဲဒီမှာစီရီရှိတယ်အဲဒီကာကဝန္တတိတမင်းကြီးတည်ထားခဲ့တဲ့စီရီကြီးတော်တော်ကြီးပါရဲ့စီရီအဲဒီမှာဖျားဘူးသွားကြအဲဘုညာလည်းရောက်ခဲ့တိတမဟာရမကျောင်းတိုင်းတဲ့အဲဒီမှာညလာညလာမပြီးတော့အဲဒီမှာအိပ်ပြရ အဲဒီကြောင်းလိုက်ကတော့ဆိုတာမာဒီဝါမရှိဘူးပြသူကအထာရသမဟာဂနေဓမ္မဝါသေတိတစ်ဆက်ချစ်တစ်ဆက်ချစ်ပါသောဂိုင်းကြီးတွေကိုစာချနေတယ်သက္ကတာနဲ့တော့ဗိဓိကသုံးပုံနဲ့အာကုန်ဆောင်ပြီးတော့ဂိုင်းကြီးတစ်ဆက်ချစ်ပါကိုစာချဂိုင်းကြီးတစ်ဆက်ချစ်ပါဆိုတာဘာတွေလဲဆိုတော့ ဘာလို့တော့ပေါ်မလာဘူးဒါပေမဲ့လို့အဲ့ဒီခေတ်တုန်းကဂိုင်းတစ်စက်ကျပါတင်ကြတာကတော့ဂိုင်းကွဲတွေပဲကွာဂိုင်းကွဲတွေမဟာသင်္ကိကဂိုင်းက6ဂိုင်းနဲ့သီရဝါဒဂိုင်းက12ဂိုင်းနဲ့အဲ့ဒါပေါင်းလိုက်လို့ရှိရင်ဂိုင်းကြီး၁၈ပါးဟိုတုန်းကဂိုင်းကွဲရရှိတယ်အဲဂိုင်းကွဲအနည်းအနည်းငယ်အနည်းငယ်ကွဲတာပါကြီးကြီးကွဲတာမဟုတ်ပါဘူးဝါရအယူဝါရလေးတွေနည်းနည်းကွဲတယ် အဲဒီဂိုင်းကြီး38ပါးစာပေပို့ချနေတယ်ပါဠိတွေဒါဒီကတွေဖြတ်သူစီမှာဩဝါဒနိနိပြခံယူပြီးတရားထုတ်ကြလို့ယဟနာဖြစ်တဲ့ယဟန်တွေဘယ်လောက်ရှိနေတော့ဆိုတော့တိမ့်တာသဟာကထောင်ပေါင်း30 3000ရှိပြီတဲ့တပည့်တွေယဟနာဖြစ်ကြတော့3000ပဲနည်းဘူး ဒီလိုကြွမှာရဟနာတွေသုံးလုံးဆိုတော့ရဟနာမဟုတ်တာတွေကလည်းအများကြီးနဲ့ဆိုတော့ပရိသတ်တွေတော့ကနာနေတော့သိများနေတာပဲအတော်များသံဃာပြူကျွန်းရတယ်သိပြီးတာမဟုတ်ဒါမကြမ်းတာလည်းဒီလိုရှိနေဒိဋ္ဌသာပဲဤသာသာလည်းမဟုတ်သုံးတော်ဆိုရင်တော်တော်ကြီးဒိဋ္ဌသာသာထောင်ပေါင်းသုံးတယ်သုံးတော်နားများအဲဒီရဟနာပေါင်းသုံးတော်ရှိနေတော့ တတိယနာရဘကစဉ်းစားတယ်သမာဘဝင်စားပြီးတော့နိရောဓသမာဘဝင်စားဖလားသမာဘဝင်စားနိဗ္ဗာန်အောင်ပြုပြီးတော့သမာဘကထလာတယ်ကစဉ်းစားဆင်ခြင်လိုက်ဩငါဒီတရားဒီတရားတွေကအမနာဖို့တန်တဲ့တရားတွေငါတဏ္ဍာပြည့်စုံနေတာပဲကိလေသာတွေလည်းအကုန်လုံးကျင်းငြိမ်လို့သိနေရကြတာတို့ဆရာကြီးများဒီတရားတွေဘယ်တော့မှမကြထားပါလိမ့်မလို့ဆင်ခြင်လိုက်တော့ သူကလည်းအဘိညာဉ်ကရတာတော့ဆရာကြီးစိတ်တွေလည်းသူကသိတာအဘိညာဉ်မရရင်လည်းဘာမှသိမှာမဟုတ်ပါဘူးသူအဘိညာဉ်ရဘိညာဉ်ရတော့ဒီဘသက္ကုဆိုရင်အဝေးမြင်နိုင်တယ်ဒီဘသောတာဆိုရင်ကအဝေးကပြောတာတွေပဲကြားနေတယ်အဲဣတိဝိဒဆိုရင်တကောဘိညာဉ်ဖာစင်းဒီကောင်းမြင်တွေပါကြားနိုင်တယ်မြင်ချိုးနိုင်တယ် ကိုယ်ဝိနိဝါဒဆိုတော့ရှိရှိသောဘဝဟောင်းနေပြန်ပြီးတော့ပြီးနိုင်တယ်။သေတောပရိယပရာစိတဝိဇာနနာခေါ်သေတောပရိယပင်ဉ္ဇရတော့သူရသူဘဝစိတ်တွေကိုစဉ်းစားရင်စိတ်တွေကိုပြီးနေ။အဲဒီတော့ဒုစရာကြီးများယဟနာဖြစ်နေတာဘယ်တော့မှဖြစ်နေပါလိမ့်လို့စဉ်းစားလိုက်တဲ့အခါယဟနာမဟုတ်ဘဲနဲ့ပုထုဇဉ်စိတ်တွေသွားတွေ့နေတာကိုပုထုဇဉ်စိတ်နဲ့ယဟနာစိတ်ကတော့ကြွာသေးတာကို ဉာဏစိတ်ကအောင်6ပါးနဲ့စပြီးတော့ဘာမှဇာကဒေါသမောဟတွေဘာမှမဖြစ်ဘူး။ကြီးမြင်ပြီးရင်မြင်ပြီးကများကြားပြီးရင်ကြားပြီးကများဖြစ်ပြီးရတာ။အမှတ်တတိကအများရနောက်ကလိုက်။အရိယဝါဒတရားတွေပတာရခင်လာစေတသာသမဏတော်ဟောဒီပฏิစောက်ကျော်တစ်ပါးနဲ့ပြည့်စုံတယ်။ပฏิစောက်ကျော်တစ်ပါးနဲ့စိတ်ဟာပြည့်စုံစိတ်တိုင်းစိတ်တိုင်းမှာပฏิစောက်ကျော်လေးပါတယ် အဲ့ဒါဘုန်းကြီးကမှသောမုကလေးပေးတာစိတ်တိုင်းမှကျူတတိကျူစောင့်မှုကိုသင်ထားစိတ်တိုင်းနေတဲ့အမှားတတိလေးပါပါစေတဲ့စိတ်စိတ်တိုင်းမြင်တဲ့စိတ်စိတ်တိုင်းအမှားတတိလေးပါပါစေကြားတဲ့စိတ်စိတ်တိုင်းနားတဲ့စိတ်စိတ်တိုင်းသာသီတဲ့စိတ်စိတ်တိုင်းတွေ့တဲ့စိတ်စိတ်တိုင်းဒီကုသနာကြံနေတဲ့စိတ်စိတ်တိုင်းမတ္တိနောက်ကထည့်ပေးပါပါပါစေဒီလိုပါတာကဘုသူ့မှာပြည့်စုံလို့ညာနာမှာပြည့်စုံတယ်

လောဘဖြစ်နေတာတွေလည်းသူတွေ့မှာပေါ့ဒေါသဖြစ်နေတာလည်းတွေ့မှာပေါ့အဲမြင်မှုကြားမှုနဲ့စပြီးတော့အမှားတတိမပါပဲနဲ့ပညာအာယုန်နဲ့တော့လိုက်ပြီးယောက်ျားပဲမိန်းမပဲပုဂ္ဂိုလ်သတ္တဝါပဲစသည်ဖြင့်မလိုဥစားတွေလည်းကြောက်စဉ်းစားတယ်သူရှိမှာပေါ့ဟွန်းဒါလည်းဒီစိတ်တွေတွေ့တာကိုတွေ့တော့သူချက်ကြီးဘုရုရှင်ပဲဒီမှာတရားကြီးဘာမှမရှိဘူးသူများတွေတော့ဖြင့်

အကြောင်းတစ်ခုခုကြောင့်ဒီခုံကြီးလဲသွားမယ်ဆိုပြီးကြမရှိဘူးသူမှဘာမှမရှိဘူးသူကသူကသာသူများအဲသူများကသာသူ့ကိုမှီရသူများမှီခံတယ်သူ့ဟာသူတော့ကိုသူများမှီကြမရှိဘူးသူမှအကြောင်းမကြီးတော့လဲသွားရင်လည်းလဲသွားရရှိတယ်အဲ့လိုပဲအဲမိခုံကြီးနဲ့တူတယ်နောက်မိခုံကြီးနဲ့တူနေတယ်အဲ့တော့သူဆရာကြီးသွားပြီးတော့သတိပေးဦးမှာပဲဆိုပြီးဒီညာကနေကင်းခါကလာကြီးမှာကောင်းတဲ့ကြီးကညာလား ယ်လိုဝေးတယ်တော့မပြောတာဘူးကအဲဒီဒိဋ္ဌမဟာရမအကြောင်းနဲ့သူစားပြီးနဲအမြဲမြတ်စွာချနေကြောင်းလိုက်အနည်းကြတော့ဆင်းလာမှာပေါ့လေကောဟောကောင်းညာလာကတော့လူကြီးလူကြီးတော့ဟောမှာမဟုတ်ပါဘူးတော်တော်အနည်းနည်းကြတော့သူဆင်းပြီလားကြောက်လာပါလိမ့်မယ်လာတော့အဲဒီမှာဝင်ပြီးတော့အယုဒေပြုဝိုးပြုတော့သူရတိဒုမှန်းပြီးတော့ဟွန်းငါတို့ဒီဘယ်ကလာတော့ အာတကြီးတော်ဗျာဆရာတော်ဒီမှာအနုမောဒနာတရားလေးတပုဒ်တော့ရရင်လို့ပြပြီးတော့တာဟောတော်ကြောင့်ဘုန်းကြီးကိုအနုမောဒနာတရားလေးတပုဒ်ရရင်လို့ဆိုတော့အဲတော့ဆရာတော်ကြီးကပြောတယ်မာဒီဝမထေကြီးအချိန်မရှိဘူးတဲ့သင်ပေးဖို့အချိန်မရှိဘူးရှင်ရှိတဲ့အချိန်ပေါ့ဗျာတဲ့အဲအားတဲ့အချိန်ပါပဲ

မနေ့ကြတော့လည်းမနေ့စောစောအိယာကထမျက်နာမသိခင်အတွင်းဒီတွင်မေးရသေးရဟာဒီတွင်မှလည်းမေးမပူကြည့်တယ်မအားဘူးမျက်နာသိတဲ့အခါပေါ့ဗျာမျက်နာသိတဲ့အခါလည်းပဲမျက်နာသိပြီးမေးမပူရှိတာမအားဘူးမျက်နာသိပြီးတဲ့နောက်အဲဒီဆုံးကမသွားခင်အတွင်းဆုံးကမသွားခင်မနေ့စောစောဆုံးကရာဘူးကထွက်ဆုံးလာပြီးတော့

ပရိသတ်တွေပါလေစောင့်နေအဲ့ဒီမှာနည်းနည်းနည်းနည်းမေးရင်ရပါလိမ့်မယ်အဲ့ဒီမှာအားပါလိမ့်အဲ့ဒီမှာလည်းမင်းမဲ့ပုဂ္ဂိုလ်ရှိတာမအားဘူးလေဆိုဒါချင်းအဲ့ဒီကနေပြီးတော့တခါရွာသားတော်ဗျာတဲ့လမ်းလျှောက်ပြီးတော့သွားရင်အဲ့ဒီမှာမေးသွားရင်အဲ့ဒီမှာလည်းလမ်းလည်းပဲမေးသွားမယ်ပုဂ္ဂိုလ်တွေရှိတာပဲတဲ့သူလည်းတဲ့သူအဲ့ဒါမအားဘူးလျှောက်ပြီးတော့မအားတာတွေတခါလဲသုံးခါရင်သုံးခါပြန်လာလည်းမအား သွန်းစားကြောင်းရောက်လဲမှာသွန်းစားပြီးတယ်အာနေ့တခါတည်းပြီးရောညာတခါတည်းမပြတ်အချင်းဘယ်ချင်းမှမအောင်တောက်လျှောက်တခါတည်းခုမှစာချစရာတွေမေးမဲ့ပုဂ္ဂိုလ်တွေနဲ့ပြောစရာဟောစရာတွေကိုရှိနေတာကိစ္စတွေများတယ်ဒါပေမဲ့လို့ဘုရားလာဘုန်းကြီးတွေလို့ဆိုရင်တရားဟောတွေပါလေဆိုရင်ဖွင့်စဉ်တော့ပြေယူတို့ပါတော့လူဟာတွေသွားတာမဟုတ်ပါဘူးသူကစာချတာပါပဲသူကတော့စာတွေချတယ်စာတွေချတယ်မပြတ်သူကအလုပ်တွေရှိတယ်သူပြီးတကူဆက်အားဘူးသူကအဲ့လိုမအားတော့

600တည်းရရအောင်သုံးကြိမ်တော်လည်းပေါ့လေးကြိမ်တော်လည်းပေါ့တစ်ကြိမ်တစ်ကြိမ်တစ်ခါထိုင်လိုက်ပူလာလို့ရှိရင်တစ်ခါပြင်ပြီးတော့တစ်ခါထိုင်လိုက်ပြင်ပြီးတော့တစ်ခါထိုင်လိုက်အဲဒီတော့သုံးကြိမ်တော်လည်းပေါ့လေးကြိမ်တော်လည်းပေါ့ဒီလိုထိုင်တဲ့အချိန်လေးတရားထုတ်တဲ့အချိန်လေးရှိကြကောင်းနေတယ်အခုကရှင်များတော့ဘာမှအချိန်မရှိပါပဲလားအားလည်းတဲ့အချိန် ဘယ်လိုဆိုရင်ရှင်ပြတော့နောက်ဆုံးကြရင်သေဘူးအချိန်တော့မှရှိမှရှိပါမလားဘယ်ချိန်သေးမလို့ရှင်ပြရှင်ပြတယ်လို့ဆိုရင်သူကလည်းကြောက်တာပဲကြောက်ပုံကောင်းတယ်သူကအဲသေဘူးအချိန်တော့ရှင်ပြခုလို့ဆိုရင်မရှိဘူးတော်ပါရဲ့ညညကြီးကတရားလည်းအလိုမရှိတော့ပါဘူးဆိုပြီးအပြန်ကြတော့သူကတခါတည်းကောင်းကင်ကတခါတည်းပြန်သူ့ရှေ့နေကြသွားတယ်သူ့ရှေ့နေကြတော့သူကပါဝေကရဒီဟန်ကတော့ငါးပြည်လာတယ် သူတရားဟောတရားတရားသင်မလို့လာတာဟုတ်ပုံဟုတ်ပုံမရဘူးတရားလိုရှိလို့လာတာမဟုတ်ပြီးတော့ငါ့ကိုလာပြီးတော့တိုက်တွန်းမလို့လာတာပဲချွန်းချင်းနဲ့ဆွဲတယ်လို့ပြောတယ်တရားတွေကိုတရားထုတ်ကလာပြီးအတင်းတိုက်တွန်းမှုကလာငါဒီတိုင်းနေလို့တော့မရှိသေးဘူးအာထုံမှာဒါပဲလို့အခုတော့နေလေကြီးဆိုတချင်သွားလို့တော့မပြည့်ဘူး အဲ့ဒီမနေ့သောသောကြမှာပဲနောက်ဆုံးချိန်ကြမှာပဲအမတ်တမဲ့ထွက်သွားမှာနေရာကြတော့မှာပဲလို့ဆိုပြီးတော့သူကလည်းနေချမ်းရဲ့စာရိချခြင်းကိုမနေ့ကြတော့လည်းပဲစာချရင်းနဲ့နောက်ဆုံးအဲတပါးသောပုဂ္ဂိုလ်အဲ့ဒီမှာစာချပြီးတော့အဲ့ဒီပုဂ္ဂိုလ်ထွက်သွားတော့ဒီပုဂ္ဂိုလ်နဲ့သူရောပြီးတော့သူကသင်္ကန်းပိတ်တာလည်းသောသောကပြင်နေတာ သင်္ကန်းတပိတ်ကလေးနဲ့ခါရဲလိုရပြီးရောပြီးတော့ထွက်လာသက်သာတော့ဘေးနာကထိုင်းနေတဲ့ပုဂ္ဂိုလ်တွေကလည်းသူမြင်တော့မြင်လာပဲဒါပေမဲ့လို့ညဆိုတော့ဟိုတုန်းကမိတွေပါတယ်တကယ်ရှိမှမဟုတ်ဘူးခေါင်းအောင်အောင်ဖြစ်ပါလိမ့်မယ်မိထွင်းရင်လည်းပဲမြင်ရှိပါလိမ့်မယ်လို့ဆိုတာနေတော့အပြင်မဲ့ကိစ္စရှိလို့သွားတယ်အောင်းမိတာကိုအပြင်မဲ့ကိစ္စရှိလို့ခဏသွားတာပဲအောင်းမိလို့ဘာမှတော့ဘူးဘူးဆိုင်ကြောင်ဒီနေ့တပည့်တွေကမြင်တော့မြင်လိုက်ဟိုရှိကထွက်သွားတဲ့ ဇာတဲ့ဇာတဲ့လာတဲ့တကြီးကလည်းပဲနောက်ကလိုက်လာတာဒီလိုတခြားသောကိုယ်တော်တစ်ပါးပဲသူ့လိုပဲဇာတဲ့လာတဲ့ပုဂ္ဂိုလ်တစ်ပါးသူ့နောက်ကလိုက်လာတဲ့အောင်းမင်းတွေသူလည်းလှည့်နေတယ်သွားအဲဒီကသွားပြီးတော့ဂာမန္တပပါရဂာမန္တဆိုရွာအနီးပေါ့ပပါရဆိုတော့တောင်းပပါရဆိုတောင်းဝမ်းတောင်းချက်တောင်းမှာခြိုက်နေတဲ့နေရာရွာအနီးတောင်းချက် တချို့ဇာတိမှာလည်းဝါမန္တပပါဒလို့လည်းရှိတယ်ဝါမန္တဝါမန္တဆိုတော့ဝါမကလည်းဝေအန္တကတော့အဖို့လိုဘက်လိုလည်းဝဲဘက်ကကျောင်းကနေကြည့်ရင်ပြင်လည်းဝဲဘက်ကဆိုမာဂမမာဂမဒိဋ္ဌရဲ့မြောက်ဖက်နားမှာကျောင်းကရှိတာကိုလည်းဝဲဘက်ကဆိုအဲဒီမြောက်ဖက်ကရှိလို့နေမှာပေါ့အဲဒီကျင်ဘက်က အဲဒီကပြင်းပြင်းမဲ့ပြင်းပြင်းနေရတယ်ပြင်းပြင်းမှာမို့လို့သူကလေဝဲဘက်ကသူတို့ကဝေါ်ရတာဆိုဘုဒ္ဓလို့ခေါ်တာဘယ်ကနေဒီလေဝဲခေါ်မှမသိဝမန္တပါပါတော့အဲဒီတောင်ကျိုင်းမှာသွားပြီးတော့တရားအထုတ်တာရက်ကတော့ဝါဇိုလာဇန်73ရက်နေတယ်သူကဝါဇိုလာဇန်73ရက်နေသွားပြီးတော့အထုတ်သူစိတ်တဲ့အောင်းမိတယ်တဲ့ငါတကြီးတွေတောင်မှ ငါပေးတဲ့နည်းနဲ့တရားထုတ်လို့ယ ahanan တွေဖြစ်ကုန်မဲ့ငါအားထုတ်လိုက်ရင်တော့ယ ahanan အရဟတကိုရောက်ဖို့ယ ahanan ဖြစ်ဖို့တော့မခက်ဘူးခဏလေးပဲဒီနေ့တော့အားထုတ်လိုက်ရင်ရမှာပဲဆိုပြီးတော့သူကလာအားထုတ်တော့ဒီနေ့အားထုတ်လို့လည်းမရဘူးနေအားထုတ်လို့မရတော့အဲဝါဇုလာကြီးနေဒီအောင်တော့အားထုတ်မှာပဲဝါဇုလာကြီးကနေဒီဝါလက်ပြတရနေဆိုရင်တော့ကိုเจ้าကိုပြန်ပြီးဝါဇုမဲ့အဆိုတဲ့အနေနဲ့ပေါ့လေဘယ်လိုအောင်းမိတာလဲ သူတပည့်တွေလည်းဘာမှပြောခဲ့ပဲဟာကိုဘာမှပြောခဲ့ဘူးခဏလေးတောင်းလောက်အထုတ်ကြီးကြားလာမယ်သူကလွယ်လွယ်အောင်းမိတာပေါ့အောင်းမိမယ်ဆိုတော့အောင်းမိကြတယ်သူကပရိယတ်ဒီဘက်ကတော့သူ့သာအမနာကိုပြည့်စုံနေတာဉာဏ်နေလည်းအမနာထက်မြက်ပဲပုဂ္ဂိုလ်သူတပည့်တွေတောင်မှဟိုစာရင်ပါတဲ့3000ဆိုတော့နည်းမှမနည်းပဲပြီးတော့သူအားထုတ်လိုက်ရင်ခဏလေးရမယ်လို့အောင်းမိကြပါဘူးဒါကြောင့် ဝါဇလာပြည့်တရားတော့အာထုံးမယ်ဆိုဝါဇလာပြည့်တရားတစ်ခါတည်းမဲ့ပြီးအာထုံးတာဘာမှမဖြစ်ဘူးဘာမှမဖြစ်တော့သူကစဉ်းစားတယ်အောင်မယ်ငါဒီတရားငါလိုပုဂ္ဂိုလ်အာထုံးလိုက်ရင်ဘာမှမခက်ဘူးရမယ်လို့ထင်တယ်အရာတကောလွယ်ကူရောက်မနေဘူးဝါဇလာပြည့်နေရောက်3ရက်ဆိုတော့73 74 75ဆိုတော့3ရက်ကြည့်ပါလိမ့်မယ်3ရက်လောက်အာထုံးလိုက်တာလည်းဘာမှမဖြစ်သေးဘူးကဲကြည့်ပြီးတော့ တဝါသလုံးအထုမှဖြစ်မှာပဲတဝါသလုံး၃လတဝါသလုံးဟာ၃ရက်လောက်သဘောထားပြီးအထုမှတလကို၁ရက်လောက်သဘောထားပြီး၃လ၃ရက်လောက်သဘောထားပြီးမှအထုမဲ့ဆိုပြီးအထုပြန်လာမဲ့တယ်အထုအဲလိုအထုတော့ဝါကျွတ်တဲ့သံမောသတိညွလာပြီးရောက်သတိညွလာပြီးကျတော့ဘဝရဏပြီးကြတယ်

အာသမารနုကမ္မဥပါဒါယဆိုပြီးတော့အဲဘင်္ဂါတော်ကိုဖိတ်ကြားပါသည်တဲ့ဘင်္ဂါပေါ်ရင်းနေဘင်္ဂါတော်ကိုဖိတ်ကြားပါသည်မြင်မြင်လို့ပဲဖြစ်ဖြစ်ဒိဋ္ဌိနာဝသုတိနာဝကြားလို့ပဲဖြစ်ဖြစ်မုဒိနာဝဒီနှာခေါင်းဖြင့်နာမကနေပြီးတော့ဖြစ်စေလျာနဲ့ သာတိယာကဖြစ်စေကျွေးတိယာကဖြစ်စေအဲဒီကအကြောင်းပြုပြီးတော့ဖြစ်စေတဲ့ပရိသင်္ကာယဝစိတ်ထဲကနေဒီယုံမှတံများဖြစ်လို့ဖြစ်ဖြစ်အပြစ်ရှိလို့ရှိရင်ပြောကြပါသုံးဆုံးမကြပါအချင်းချင်းပန်ကြားအနုကမ္မဥပါဒါယတနာ၍တဲ့မှားရွေးနေတာချွေးနေတာရှိရင်ပြောကြပါတနာတော့အချင်းပြောကြပါဆိုပြီးတော့ အဲဒီလိုပန်ကြတာပွာသနာပြုတယ်လို့ခေါ်ပါတယ်ယဟနာပုဂ္ဂိုလ်တွေတော့စင်ကြဲနေတော့ဘာမှသူအပြစ်မရှိပါဘူးဒါပဲမဲ့လို့အဲစိတ်ထဲကစင်ကြဲပြီးတော့ဝိနည်းဒေသနာတော်တိုင်းလိုပွာသနာပြုကြတာဝိတုဒ္ဓိပွာသနာခေါ်တယ်အဲတော့သတင်းသုံးပေါ်တွေကတော့ယဟနာတွေကသူတို့ဝိတုဒ္ဓိပွာသနာပြုကြမှာပဲငါတော့ယဟနာလည်းမရှိသေးဘူးဝိတုဒ္ဓိပွာသနာလည်းမပြုမပြုနိုင်သေးဘူးသုံးလာတော့ကြာသွားတယ် 3ရက်လောက်အထုံရောက်လိမ့်မယ်ထင်တာ3လအထုံလို့လည်းမရောက်ဘူးဒါတော့အဲဒီကတည်းကဝမ်းနည်းမှုတွေဖြစ်လာတာသူများတွေဖြစ်ကိုမဖြစ်ဘူးဆိုဝမ်းနည်းမှုဒါတော့နည်းနည်းရှိတာပေါ့လေသုံးလလောက်ဆိုတော့ဖြစ်ပြတော့တော့ရှိဘူးခုကလာမှာကမ္မထာကြောင့်လာတရားထုတ်

ကိုယ်ရရင်ကြတဲ့ပုဂ္ဂိုလ်တွေသိရှင်းကြပဲနဲ့တရားနှစ်ရက်စသည်အနည်းငယ်ရှိကြတဲ့ပုဂ္ဂိုလ်တွေသူကသိုးရပြည့်စုံနေတာပါအဲ့ဒါတွေနဲ့တရားတွေနားရတယ်နဲ့ကိုယ်မနာလို့ရှိရင်ဒီကနေ့ဒီကနေပြီးတော့ဝင်နေပဲလေဖြစ်ဒါတွေဖြစ်ကြတာဘယ်သုံးလရှိတယ်ဥမာတော့လို့လားဒလတော့မရှိသေးဘူးတချို့လည်းပဲဒလခွဲနှစ်လလောက်ကြာတဲ့အခါဒီတလားကြလို့ဒီတစ်ပတ်မပြင်းနောက်တစ်ခါတလားခွဲကြရင်ညောအဲ့ဒီမှာမရောက်နောက်တစ်ခါနှစ်လကြလို့လည်းမရောက်နိုင် အဲဒီမှာဝန်နေတာတွေဖြစ်တတ်တယ်သူတို့ကอืมဒါပေမဲ့လို့အဲ့ဒါတွေမြတ်စွာဘုရားအားပေးတာသေဝိတာပါဒေါမနပါတဲ့ညီဝဲရတဲ့ဟာတွေပါပဲဒါတွေကောင်းနေတယ်လို့ဆိုတာဒါတွေဖြစ်ပေမဲ့လို့ဒါတွေဖြစ်တာတွေရှုမှပြီးတော့တော်ကြတော့ပြန်ပြီးတော့မကြခင်မဲ့သူကတရားပြည့်စုံမယ်ဒီလိုပုဂ္ဂိုလ်ကအဲကြောင့်သေဝိတာပါညီဝဲကောင်းတဲ့ဥစ္စာတွေပါပဲလို့တော်ပါသေးတယ်မြတ်စွာဘုရားအားပေးတာလို့ အဲဒီမထေရကြီးက3လဆိုတော့အများကြီးရဲ့ဆရာကြီးလည်းဖြစ်ပြီးကသုံးပုံလည်းကျွမ်းကျင်နေတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်ပြီးတော့နေတော့သူသေးတဲ့ကလည်း3ရက်လောက်အားထုတ်ရနိုင်မယ်အောင်မေးလို့မရနိုင်တော့ဝင်းနေပဲဖြစ်မှာပေါ့နှလုံးမသာမှုအများကြီးဖြစ်မယ်အဲ့ဒါကြီးဖြစ်ပြီးတော့တိုင်းပါရင်ငါအခုတရားထုတ်တာအရိယာဘု၄ပါးနဲ့အားထုတ်လို့မရတာပဲ အေးရပေါ်မှာအေးရတယ်အေးရဝင်တော့ခြေသေးရတယ်ခြေသေးတော့အဲဒီဥစ္စာတွေခြေသေးတာတွေကိုအမှတ်လွတ်ပြီးတော့နေတယ်ဟုတ်လားခြေသေးတဲ့ခါကျတော့ရေကွက်ခါလိုက်လောင်းလိုက်ပြီးတော့ချိုးဝင်ဖို့လုံးဝင်ချိုးတာတွေပါအောင်ဒီချိုးဝင်ဖို့ဒီချိုးရင်လည်းတစ်ခါတစ်ခါမှချိုးရင်ချိုးမယ်တမန်ရဲ့သူကအဲ့ဒါမပေါ့အဲခြေကနေဒီနေ့စဉ်တွေဆင်းနေရတာကိုအေးရပေါ်တက်တော့ ခြေတုံးကလည်းဒုကမ္မထာကျောင်းကလည်းဟိုမြေကြီးကမ္မထာကျောင်းဖြစ်ပါလိမ့်မယ်နောက်ပြီးတော့သုံးကနေပါတွေသွားတယ်ဆိုတော့လည်းဒီကကြောက်စည်းအောင်ပါကြောက်စည်းပြီးမှအေးရပေါ်တဲ့ကြောက်မစည်းပဲနဲ့မတည့်ရအဲဒါတော့အေးရပေါ်အိပ်ပြီးတော့ညှစ်စည်းရတာနဲ့ဒီမှာအမှတ်တရတွေလွတ်နေတယ် ဒါတော့ငါအိယာမအိတော့ဘူးဒီကလေးကစားပြီးအိယာခောက်ထားလိုက်တယ်ဒီနေ့ကဒီနေ့ကကျိုးကလေးမျိုးနဲ့တူပါရဲ့ခောက်ကလေးလေးအညာလေးခောက်ပြီးတော့ထားရင်သိတယ်ရိယာကိုသုံးပါးနဲ့အားထုတ်မယ်ထိုင်မယ်ရမယ်ငါကြောက်မယ်ဒီသုံးခုရိယာကိုသုံးပါးနဲ့အားထုတ်ထိုင်နေရင်လည်းိတ်ပြောတဲ့ဟာတော့ရှိမှာပေါ့လေဒီသစ္စည်းတူတယ်ဆိုတာထိုင်းနေရင်ဒီလိုနေကြတာထိုင်းနေရတာ လေ့ကျင်တာမရှိရင်အစတော့ဘူးလားခါးတွေပါလေတော်တော်အောင်ကြောတွေပါလေတော်တော်အောင်တယ်လေ့ကျင်တာရှိတဲ့ပုဂ္ဂိုလ်တွေတော့အတော်သားတယ်ဒီလိုမှဘုညာဟောဒုံအနည်းကရှူအောင်ပြဆိုတာအဲ့ဒီမှာဥုံငယ်ဆိုတဲ့ကိုတော်ကြီးရှိကြီးမှရံပြူတာပါရိုးရတယ်သူကရှမ်းတောင်ကိုဘုဒ္ဓသာပြီးတော့ မရှိကြပါဘူးကွာဒါတွေဖတ်တတ်ရုံတော့ပါအတော်ရုံတော့ပါဒါနဲ့သူကသရာတရားရှိတော့ဒူရင်နဲ့သူအမြဲဆောက်တည်တယ်သုတ်တန်ဒူတွေနေဆောက်တည်တယ်နိတိစီဒူတွေဆောက်တည်တယ်အမြဲတမ်းသူထိုင်နေတာလူထိုင်နေပုံကြည့်တော့သုံးသပြီးကလာလူထိုင်နေထိုင်ထိုင်ရင်းနဲ့တခါလဲငိုက်သွားလိုက်ကိုပဲရင်သွားလိုက်ပဲ့ရင်သွားလိုက်ဒါနဲ့သူကပြီးတာလေလူထိုင်ဘုညာလည်းဒီမှာ လေးရတော့သွားနေတော့သူတို့နေရာသွားနေသူတို့လိုပဲအထုပ်မှပဲဆိုပြီးတော့ပြီးတော့လည်းသုတ်တန်ကလည်းညာလည်းညာနေသွားနေရတာသွားနေရတော့သုတ်တန်ကြတော့လည်းပဲသူတို့တချို့ပုံကိုယ်တွေကအိတ်ကြပါတယ်ဟိုကိုရင်ကြီးတွေလည်းရှိတယ်ဦးစင်းကြီးတွေလည်းပါတယ်နောက်ပြီးတော့ရေသေးတွေလည်းပါတယ်သူတို့ကဘုန်းကြီးတွေငယ်ပါတယ်သူတို့ကဘုန်းကြီးတွေရှစ်ဝါကြီးအဲဒါလည်းသူတို့ကတော့ဒီကလေးပါလေရောဖျားရှိခိုးပြီးတော့အိတ်ကြတာပါပဲဘုန်းကြီးကတော့သုတ်တန်နဲ့မိတ်ချင်တာနဲ့ ဒီပြည်စီတွေလည်းဆောက်ကြည့်ဦးမှာပဲဆိုပြီးတော့ဆောက်ကြည့်စမ်းတယ်။ဟောမခါးတွေပဲကြောတွေပဲတော်တော်အောင့်နေလို့အဲဒီမှာလေးရတော့အဲ့လိုတော့ပြောပါတယ်။ခိုင်ရင်လည်းသူကအဲ့လိုပြောတာနောက်ကမိစရာတွေတော့ကြီးအမိပြီးတော့ဟောမှာစိတ်ပေါ်မှာကိုတော်ကြီးတော်ရတယ်ရှိအခုလည်းရှိပါတယ်။ကြားပြီးလို့ဆိုဟိုတုန်းကတည်းက 16နှစ်လောက်တော့မှရှိတယ်ဒီရင်ဆောက်ပြီးတော့ထိုင်ထိုင်နေတဲ့နေ့ပြည်တွေအခုဆိုလို့ရှိရင်နှစ်20ကျော်30လောက်တော့ရှိနေတယ်မှာလို့အဲ့ဒါသူလည်းသူစောက်တည်နေတာပဲသူကြားမှလို့ရှိရင်စောက်တည်နေတာပဲဒီလိုနေနေတာအဲ့တော့ထိုင်ရင်လည်းပဲတရားနှလုံးသွင်းအားထုတ်ရင်အိပ်ကျော်တဲ့အချိန်တော့ကြည့်မှာပါပဲဒီကတခါကအားထုတ်ဘူးတယ်တရားထုတ်ရင် ဒီနေ့ညတော့ညလုံးကမအိပ်တော့ဘူးနေရောညတော့တခါလဲအမြဲပဲကြက်တခါလဲထိုင်းနေမယ်ဈာလျှောက်နေမယ်ဒီလိုဒါအားထုတ်ဘူးပါလာလျှောက်တယ်ဒီနေ့လုံးလာလျှောက်ညလုံးလာလျှောက်တော့ညောင်းတော့ခဏတည်းထိုင်ဦးမှာပဲဆိုခဏထိုင်တယ်အောင်ခဏထိုင်နေတဲ့သူအိပ်ကျော်သွားတာပဲဟွန်းအဲ့တော့အိပ်ကျော်တဲ့အချိန်ကတော့မရှိဘူးလို့တော့မဆိုနိုင်ပါဘူးဒါပေမဲ့တော့သူကအရိယာကိုသုံးပါးနဲ့အားထုတ်တာထိုင်တဲ့အခါထိုင်မယ်ရတဲ့အခါရမယ်ပြန်သွားတဲ့အခါသွားမယ် လဲတော့မအိပ်ဘူးဆိုကြရိယာကိုသုံးပါတယ်လို့အားထုတ်အဲ့ဒါတစ်နှစ်ပတ်လုံးအားထုတ်နောက်တော့ဝါကျုတဲ့ခါလည်းပဲတရားကမတည့်သေးဘူးမတည့်သေးတော့အင်းငါရိယာကိုသုံးပါတယ်အားထုတ်လို့လည်းတရားမတည့်နိုင်ပါပဲလားဖြစ်မှဖြစ်ပါတော့မလားဆိုပြီးတော့ဒီနှလုံးမသာမှုတွေဖြစ်တယ်တဲ့မျက်ရည်တွေပဲကြားတယ် နှစ်တိုင်းနှစ်တိုင်းသူဟာဧကုဏဒိန်တာဆိုတာကို29နှစ်29နှစ်ပါလုံးတခါလဲဝါကျွတိုင်းဝါကျွတိုင်းမျက်ရည်ကျအဲခြေတော့လည်းမသေးပဲနဲ့နေတော့လဲအိမ်သာလည်းမဟုတ်ခြေတော့ကလည်းမသေးပဲနေတော့ခြေတော့ပညာတခါလဲကွဲ့အပ်ပြီးတော့နေတာများမတော်ကို အမြင်မကောင်းကြောက်စရာလမ်းစရာဖြစ်နေတယ်ဆိုတော့ကြောက်တွေကွဲကလေးတွေဘာတွေကနေပြီးတော့အဲဒီခြေတော်ကွဲတွေကိုသူ့ရင်နဲ့ထိုးပြီးတော့ချုပ်ဆက်ပြီးတော့ပေးစုကလေးတွေကရည်စရာမောစရာနဲ့ပြောလိုက်သေးတယ်ကွာအချင်းချင်းပေါ့မဟာသီဝမထေရရဲ့ခြေတော်ကြီးလို့ဖြစ်ရပါစေဆိုပြီးတော့ပြောရည်တယ်ဆရာသူပါလေသူကမျိုးလို့ပေါ့လေသူကရည်စရာမောစရာတွေတော့ဘယ်တစ်ခုဆိုလို့ကြည့်

ညာနာဖြစ်ပြီးပြအဲဘဝရဏပြုကြမယ်ဝိသုရိဘဝရဏပြုကြမယ်ငါမှာဒီတရားတွေမပြည့်စုံဘူးဖြစ်မှဖြစ်ပါတော့မလားဆိုပြီးတော့အလုံးမသာမှုတွေဖြစ်တယ်တဲ့မြေကြီးတွေပါလေကြာရပြီးတော့အနှစ်ပေါင်း29နှစ်ဆိုတော့ကြီးရတော့ထွက်စဉ်ခါကာလကဘယ်နှဝါနဲ့တော့ထွက်လာတယ်တော့ပြောတာဘူး29နှစ်နဲ့တင်တော်များသွားပြီအစက ဝါ20လောက်ကတိုးထွက်လာတယ်ထားပါအောင်တော့နောက်က29နှစ်ဆိုရင်90ကျော်90ကျော်လောက်ရှိနေမှာပဲ20နဲ့ဝါ20လောက်တော့ဟုတ်ကျင်ပါဦးမယ်သူကမထေကြီးပဲဟို30လောက်ကထွက်လာတယ်ပြည့်ကျင်ပြန်မယ်အမှန်တော့ကိုကြီးနေပါပြီအနှစ်30မြောက်ကြတော့လေဒီလိုပဲတဲ့နှစ်30မြောက်တဲ့နှစ်ကြတော့ အဲကြတော့လည်းပဲဝါရဏပြုရမယ်နေရောက်တော့ဝမ်းနဲ့ဝမ်းမဝမ်းဝမ်းနေတဲ့စိတ်တွေဖြစ်တယ်နှလုံးမသာမှုတွေဖြစ်တယ်လူပါတွေတော့ဖြစ်ရင်ညာနာဖြစ်ပြီးတော့ဝါရဏပြုကြမယ်ငါ3ရက်လောက်ဆိုပြီးလာလိုက်တာကနှေပေါင်း30ကြီးသွားပြီသာတောင်းကလည်းတရားသူတွေကမရှိသေးဘူးတရားသူကမရသေးဘူးမရဆိုဘာတရားမှမရသေးတာလို့သာ

အမိဘကနာသမီးတယောက်ကလာပြီးတော့ငိုးနေတယ်ဆိုတာကိုသူကနာသမီးတယောက်ကတခါချက်ကြီးတငယ်နဲ့တခါအပန်ထွက်ပြီးတော့ငိုးနေအပန်နေထုတ်ပြီးတော့ငိုးနေတော့ငိုတာကြားတော့သူကမ္မထာကျောင်းသားငိုတာကြားတော့ဟဲ့ဒီမှာလာပြီးတော့ဘသူငိုးနေတာတော့ဟောမေးတတိတော်ပါဗျာတဲ့နာသမီးပါပဲ မင်းဘာဖြစ်လို့ဒီလားငိုနေသလဲအဲဒီတော့ရှင်ဘုရားငိုနေတာမြင်တော့ငိုလို့ရှိရင်လည်းမေတ္တရားဖို့တရားရတယ်လို့တတိတော်ကဒီလိုအောက်နေတယ်ဒါကြောင့်မဲ့မဲ့ဖို့နှစ်ခုသုံးခုလောက်ရအောင်လည်းတတိတော်ငိုကြည့်သူပြောတာကိုသူကသူပြောတာကိုသူပြောတော့မှအထေကြီးကတတိယလာရှင်းစား မင်းတို့ပုံနေရာပြလို့ဟိုနာသမီးကတော့ကလာပြီးတော့ကြောက်ပြီးသူသာတော့တော့ကြောက်နေတယ်ဆိုပြီးတော့အဲ့ဒီမှာသူစိတ်တင်းပြီးတော့အားထုတ်လိုက်တာဒီကလည်းလေးကျက်လာတာတွေကဟိုတင်းပြူနေမှလည်းပဲအကြောင်းညွတ်တော်လို့နေမှာပေါ့လေသာကလည်းပဲသူကအခြေတွေချက်နေလို့လည်းသူပါတယ်အဖေကြီးအားထုတ်ဖို့အခြေတွေသိချက်နေတယ်ဆင်းတယ်ဒီကဒါနဲ့အဲ့ဒီမှာ မကြခင်အတွင်းပဲဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့အရိယာမေဖို့တွေသင်တိုင်းတက်တော့ဉာဏ်လာဖြစ်သွားတယ်။ဉာဏ်လာတဲ့ခါကျတော့သိချင်းတော့လည်းမကြဘူးဆိုတော့နာပဲ။ဉာဏ်လာဖြစ်သွားတယ်။ဉာဏ်လာဖြစ်သွားတဲ့ခါကာလကျတော့သူတပည့်တွေဉာဏ်လာဖြစ်ပြီးတဲ့တပည့်တွေကတကိုယ်ဣဒိပါနဲ့ပြည်စုံတဲ့တပည့်တွေကတခါလဲသောသောကလည်းတော့ရှိနေ။ဉာဏ်လာဖြစ်တဲ့ဆိုတာနဲ့တို့ဆရာကြီးဝိညုံးပဲပြုဖို့ရတယ် အဲညာနာဖြစ်တာလည်းကိစ္စပြီးပြီဆိုပြီးတော့အဲနေပေါင်း30ရှင်မသိရတဲ့ဖြစ်ဒီခါတော့ခြေတော့သေးလိုက်ဦးမှာပဲဖြစ်သေးမလို့ခါတယ်ဒီကရခဖြစ်သေးဝခုံမောဒီကားတွေပေါ်ဆိုတော့အဲဒီပေါ်မှာခါတယ်ဖြစ်သေးမလို့လုပ်နေတော့ဟွာညာနေကလည်းလာကြအဲတို့ဆရာကြီးကိုယ်ရင်ကြည်စည်းလို့လည်းနေရာကြောင့်တို့သိပြီးမှပဲဆိုပြီးရှင်ပြတယ်ပြီးတော့သိရသေးကြပြီးတော့သိရသေးဘုရားသိရသေးသိပြီး နေကြမလို့ငါကြာလာပြီအနည်း30ကြီးခုမှတခါသေးတာငါငါပဲသေးတော့မယ်ဆိုတော့ဒါတော့ကြာမင်းကလည်းပဲကြည့်နေတယ်ဆိုတာကိုရာမင်းကကြည့်တော့ကိုယ့်အကိုချစ်သေးမလို့မြင်တော့ရာနေကလည်းသေးဘူးကလည်းခွင့်ပြုတော့ရာမင်းကလည်းကိုယ်ကိုယ်တိုင်ချစ်သေးမလို့သူနာမည်ပြရာကြီးသူသာဆိုတဲ့နာမည်ပြရာကြီးနဲ့လာတယ်ဆိုတာကိုအဲဒီပြရတဲ့လူအသွင်နဲ့နေမှာပေါ့လေနာအသွင်နဲ့ဟုတ်ဖို့မရပါဘူး လူသွင်းလာတော့ယဟန်တွေကဟိုမှာဝိုင်းနေဖြစ်သေးမလို့တခါလဲယဟန်အစုဝေးကြီးရှင်းလာဘာငါအစုဝေးကြီးရှင်းတယ်ဝင်ဖို့ရလမ်းပေါက်ပဲရှင်းလမ်းပေါက်မကြီးတော့ဂျာမင်းကသူသာသုဒနာမိဘရှေ့ကတခါလဲထားပြီးတော့ရှင်ဘုရားတို့နှဖေကြဦးဘုရားဟောဒီမှာဒကမလာတယ်ဒီမှာဒကမဆိုတော့ဘုန်းကြီးတွေဆိုတိုက်သွားမှလည်းပြိပြရတယ်အဲဒီမှာလမ်းဖယ်ပြီးတော့လမ်းဖယ်ပြီးတော့မှဒီမှာရှေ့ရောက်သွားတော့မှ ဒီချစ်သေးဝရကိုခွင်တောင်းတော့မကြမ်းမဲ့ခွင်တောင်းတော့မထေကြီးကပြောတယ်မကြမ်းမင်းတဲ့ဒီခြေတော့ကမသေးတာကြာပြီတဲ့အနှစ်ပေါင်း30လောက်ရှိနေပြီလူတို့ရဲ့ပဂရိအနတောင်မှာတဲ့လက်တွေမှာယူဇနာတရားကနေပြီးတော့အမတန်ကြီးတယ်နန်းတယ်ပုတ်တယ်မခံနိုင်ဘူးလို့ဆိုရဲဒီတော့ငါငါပဲပြီးမယ်ဗျာမင်းမကင်ပါနဲ့ဆိုပြီးတော့ပြောတော့ ရမယ်ကိစ္စမရှိပါဘူးဗျာတဲ့ဒါကရုပ်ကိုယ်ရဲ့အညီအကြီးအနမဲ့တဲ့ဒါကိစ္စမရှိပါဘူးတဲ့ရှင်ဘုရားကျင့်သုံးပြီးတော့နေတဲ့သီလအနာကအမနာမှုေးပါတယ်တဲ့တတိတော်တို့အမနာဝေးတဲ့နတ်ပြည်ကနေပြီးတော့ရှင်ဘုရားသီလအနာနေမှုေးကြလုံးလို့ပြီးနေရပါတယ်ဘုရားညီညူတာပြောတာပေါ့လေတကယ်ကိုနှာခေါင်းမှမှုေးတာတော့မဟုတ်ပါဘူးညီညူတာအဲတော့ကိစ္စမရှိပါဘူးဘုရားဆိုပြီးတော့သူကိုယ်တိုင်တကယ်လည်းတရားနတ်တကိုးနဲ့ နာသေးတယ်လည်းပါရင်လည်းပါမှာပေါ့လေကွာနာသေးတော့မပြောဘူးကွာအဲဒီတော့ကင်ပြီးတော့ပို့တိုက်ပြီးတော့သေးလိုက်တာအဲတော့နာရဲ့ရုပ်ကိုယ်ကလည်းပဲပဂရီလူယုံနဲ့မတူတော့အဲ့ဒီကယုတ်သေးကပါတဲ့ဒါသဘောတွေအားဖြင့်လည်းပဲကြမ်းမှမှုတွေဖြစ်နိုင်ရလက္ခဏာရှိပါတယ်မကြမ်းမှမှုလည်းဖြစ်အောင်လုပ်နိုင်တာပဲကွာအဲကြမ်းမှမှုတွေဖြစ်တဲ့လက္ခဏာရှိပါတယ်ဒါနဲ့ကွာတခါလဲကြမ်းမဲ့ကံကြီးတော့ကြောက်သေးတာ ငငယ်ရွယ်ရွယ်ပြူပြူနုနုကကြောက်ကလေးလိုပဲတခါလဲအကုန်လုံးကောင်းသွားတယ်ဆိုတာကိုကြောက်ရသားတွေတခါလဲသနုတွေပါလေကောင်းနေတယ်။သမ္မာကျင့်ဖြစ်ပြီးတော့သွားတယ်။အဲဒီမဟာသီဝမထေရကြီးရဲ့ဝတ္ထုကိုတခါကထုတ်ပြတယ်။နိခမပိဒသောမနာကမိဝဲကောင်းတဲ့ဒေဝိနိခမပိဒဒေါမနာကမိဝဲကောင်းတဲ့ဒေါမနာကမိဝဲတဲ့ဒေါမနာကဆိုတာဒီလိုဟာပဲ။ အဲဒီလိုဒေါမနသာဖြစ်ပြီးတဲ့နောက်ဆက်ပြီးတော့မဆုံးမနေအားထုတ်လို့ရှိရင်မိမိလိုရှိရတဲ့အရိယာမက်ဖို့တရားတွေရတတ်တယ်ဒါကြောင့်မို့မိဝဲရမယ်မိဝဲသင့်တယ်ဆိုပြီးတော့သာကတာထုတ်ပြတာပါလေမြောဒါကတော့အခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာအားကြစရာကောင်းပါတယ်လို့သာသိအားကြစရာကောင်းကိုလိုရှိတဲ့ကြပိုင်းအတွင်းမပြည့်စုံတဲ့စိတ်တော့မှပြည့်နေတယ် ဒီနေ့ကျသူကပြစ်မှာပဲအဲဒီလိုတရားအားထုတ်လို့ပြည့်စုံနေတော့ပြည့်စုံနေပြီအကြောင်းမကြီးလို့သာမပြည့်စုံသေးတာပဲငါသေဝိတဘာပြွယ်တဲ့နဲ့ဒေါမနတာတွေနှလုံးမသာမှုတွေတော့ဖြစ်တာပဲဒါတွေပယ်ပြီးတော့ရှုမှသွားရင်ရှိရောက်တော့မှာပဲလို့စိတ်ဓာတ်ချပြီးတော့အားထုတ်သွားမဟာဒီဝမထေရကြီးနှစ်30အားထုတ်တာတော့မဖြစ်သေးတာပဲဖြစ်ပါတယ်လို့ဖြစ်တော့မှာပဲဟုတ်လားဟာကိုယ်ကိုအားပေးစရာတရားနာကောင်းပါတယ်

ဒီဝါနာမင်္ဂလာတို့ရှင်ပြီးတော့ကြာမင်းရင်စေပါဝိတကံပါဝိသရဒေါမနတာအကျင်ဝိတဝိသရရှိတော်ဒေါမနတာလည်းရှိ၏ရင်စေအဝိတကံအဝိသရဒေါမနတာဝိတဝိသရကင်းတော်ဒေါမနတာလည်းရှိ၏ရေအဝိတကအဝိသရေ ဝိတဝိสารကင်းသောအကျင့်ဒေါမနတာတွေရှိ၏ပေထိုဝိတဝိสารကင်းသောဒေါမနတာတွေပြင်ကြတွေပါလွန်၍မြင့်မြတ်၏အဲဒီဒေါမနတာနှမျိုးထဲမှာဝိတဝိสารကင်းတဲ့ဒေါမနတာကပိုပြီးတော့ကောင်းတယ်ဝိတဝိสารရှိတဲ့ဒေါမနတာကတစ်မျိုးဝိတဝိสารကင်းတဲ့ဒေါမနတာကတစ်မျိုးနှမျိုးရှိတယ် ဒါကတော့နည်းနည်းပါတယ်ခက်ခဲပါတယ်သူကဒါကတော့ခက်ခဲတဲ့ဥစ္စာပါဒါပေမဲ့လူသူတွေပြလာတယ်ဘာလို့မဟောမဖြစ်လို့ဟောရသူအစဉ်အရောက်သောမနတာတုန်းကတော့ဝိတဝိသရဝိတဝိသရနဲ့ကျင်တဲ့သောမနတာဝိတဝိသရကျင်တဲ့သောမနတာသူကကျင်တယ်ဟိုမှာတော့အဲဝိတဝိသရကျင်တဲ့ဆိုရင်ဖြင့် ကာမဝဆရာသောမနာတာတွေဝိတဝိသရာပါနေတာယူပါဝဆရာတွေကလောကုတ္တရာတွေကဆိုရင်ဖြင့်ပထမဇာမှာဝိတဝိသရာရှင်းမရှင်းနေဒုတိယဇာစသည်ကတော့ဝိတဝိသရာမရှိဘူးအဲ့ဒါကရှင်းပါအခုဒေါမနတာဆိုတာကတော့နှလုံးမသားမှုဒေါမနတာဆိုတာဒေါသစိတ်နဲ့ရှင်းတာကို ဒေါသစိတ်နဲ့ရှင်တော့ဒေါသမှာဝိတဝိသရာရှိနေတာပဲဝိတဝိသရာရှိတာပဲသာဝိတကသာဝိသရာဒေါမနတာဒါပဲရှိတယ်အဝိတကဝိသရာဝိတဝိသရာကင်းတဲ့ဒေါမနတာရဲ့လို့ဒီမှာမရှိဘူးမရှိပေမဲ့လို့ဒါပရိယေနဲ့ယူထားတာတဲ့ဥစ္စာအဲသာဝိတကသာဝိသရာဖြစ်တဲ့တရားတွေအကြောင်းပြုပြီးတော့နှလုံးမသာမှုဖြစ်ရင်ဒါသာဝိတကသာဝိသရာဒေါမနတာပဲ အဲဝိတဝိသရာကင်းတဲ့အထက်ဇာနေအထက်မဲ့ဖို့တရားတွေအာရုံပြုပြီးတော့နှလုံးမသာမှုဖြစ်လို့ရှိရင်အဲ့ဒီနှလုံးမသာမှုကအာဝိတကအဝိသရာဝိတဝိသရာကင်းတဲ့ဒေါမနတာလို့ဆိုတယ်အမှန်ကတော့အဲ့ဒီဒေါမနတာမှာဝိတဝိသရာတော့ပါတယ်ဒါပေမဲ့လို့သူပထမမျောလင်းတောင်းတာတဲ့တရားကဝိတဝိသရာကင်းနေတာ ਨੇ ဘာကြောင့်မို့လို့လဲ ဥပမာဆိုတော့ဒုတိယဇာဝိတဝိဇာရမရှိဘူးတတိယဇာဝိတဝိဇာရမရှိဘူးသရုပ်ဇာဝိတဝိဇာရမရှိဘူးအဲဒုတိယဇာတတိယသရုပ်ဇာနဲ့ရှင်တဲ့လောကီသမารိဇာတွေအဲလောကုတ္တရာတရားတွေအဲ့ဒါတွေကိုရကျင်လို့အားထုတ်တယ်မရနိုင်ဘူးနှလုံးမသာမှုတွေဖြစ်တယ်ဆိုရင်လားဒါအာဟုတေကအဥ္စရာတောင်းနာပါတယ်ဒါပရိယေအာရုံဆို အဲဒီတော့အဲဒီအဝိတကအဝိစာရဒေါမနတာဟာသဝိတကသဝိစာရဒေါမနတာတဲ့မြတ်တယ်တဲ့ဘာလို့လဲဆိုတော့သူကဝိတဝိစာရကင်းတဲ့တရားတွေကစားတွေကမြတ်နေတာကိုဒုတိယဇာတတိယဇာသရုပ်ဇာသူအထက်တန်းစားတွေပဲဝိတဝိစာရရှိတယ်ဆိုတာပထမဇာနဲ့ကာမဝဆရာတရားတွေတို့အောက်တန်းစားတွေအဲပထမဇာကာမဝဆရာတရားတွေအကြောင်းပြုပြီးဖြစ်တဲ့ဒေါမနတာတဲ့

နေခမပိတဒေါမနပါတွေပဲအဲ့ဒါပဲဆိုပြီးတော့မြတ်စွာဘုရားဒီဝေဒဒေါမနကဒုက္ခဒေါမနကဝေဒနာကိုဒုက္ခဝေဒနာကိုဒေသနာတော့ပဲဟောပြီးတော့သိမ့်ပါတယ်နားပါပဲဒါတော့ကိုဒီဒေသနာထဲမှာနားလည်ဖို့ရာကတော့နှလုံးမသာမှုတွေ လောကကြီးရာနဲ့ကာမဂုဏ်ကြီးရာနဲ့ဖြစ်ပေါ်လာတာတွေအဲ့ဒါတွေကိုသူ့လိုလိုဖြစ်ပေါ်လာရင်လည်းလက်မခံရဘူးဖြစ်ပေါ်လည်းအာမထုတ်ရဘူးအဲ့ဒီရှုမှတ်ပြီးပြပါသူ့ကိုရှုမှတ်လို့မနိုင်လို့ရှိရင်လည်းဒီနေ့တရားတွေကိုရှုမှတ်သွားရင်ကိုလည်းသူ့ကိုပြစ်ထားလိုက်ရုံပဲသူအာမပေးနဲ့ဒါပဲပြီးရဖြစ်သွားတယ် တရားနဲ့စပ်ပြီးတော့နှလုံးမသားမှုတွေဖြစ်ရင်တဲ့ဒါတွေကတော့ကိုမိဝဲကောင်းပါလေမိဝဲကောင်းပါလေဆိုလို့ဒါတွေကြီးဖြစ်အောင်လုပ်နေရမယ်လို့တို့တော့မဟုတ်ဘူးဒါတွေကြီးဖြစ်အောင်လုပ်လို့တော့နေရာမကြောက်ဘူးအဲဒါတွေဖြစ်လို့ကိစ္စမရှိဘူးလို့တော့ဆိုလို့တာဆိုဒါတွေဖြစ်လို့ဒါတွေဖြစ်ပေမဲ့လည်းရှေ့ဆက်ပြီးအားထုတ်သွားလို့ရှိရင်မတရားဖို့တရားတွေရဖို့အကြောင်းဖြစ်အကြောင်းရှိလို့ဒါမှမဟုတ်ပြီးပြီးတာပါလို့ခေါ်တယ်အမှန်ကောင်းလုံးလို့တော့မဟုတ်ဘူးအဲဒါတွေမရှိဘဲနဲ့တရားနဲ့စပ်ပြီးနှလုံးမသားမှုတွေမရှိဘဲနဲ့ တရားထုတ်ရင်းနဲ့တက်တက်သာသာနဲ့မတရားဖူတရားတွေရောက်တိုင်းဒါပူကောင်းတာပေါ့ဒါပေမဲ့လို့အဲအเจ้าမင်းကြီးလို့ရုပ်ပြမရနိုင်လို့ရှိရင်နှလုံးမသာမှုတွေဖြစ်အောင်တော့ဒါကသိတယ်အပြစ်မကြီးဘူးအဲဒီကသူချစ်ဆက်ပြီးအာထုသွားလို့ရှိရင်တရားဓုတွေရနိုင်တယ်ဒါကြောင့်မိဘကောင်းတဲ့တရားဆိုပြီးတော့ဟောထားပါတယ်အဲ့ဒါဘာလို့ဆိုရင်ထွက်ခွာမှုပပိဇာထွက်ခွာမှုရှင်ရာပြုဖို့ရအတွက် တရားနာဖို့ရာအတွက်တရားထုတ်ဖို့ရာအတွက်အကြောင်းမညင်ညို့လို့သိပြမှုနှလုံးမသားမှုအဲဝိပဿနာရှုဖို့ရာအတွက်အကြောင်းမညင်ညို့လို့ဝိပဿနာဉာဏ်နေဖြစ်ဖို့ရာအတွက်ဘုလိုတဲ့အတိုင်းမပြည့်စုံလို့နှလုံးမသားမှုအနုတ္တိတရားတွေပွားများခြင်းပွားများဖို့ရာအကြောင်းမညင်ညို့လို့ပွားများတာကြံတော့လဲအနုတ္တိတရားတွေမတိုးတက်နိုင်လို့သိမြင်သာမှုနောက်ပြီးတော့ဇာအတွက် အာထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေအာမထုတ်ရလို့ဇံအာထုတ်ပြန်တော့လည်းဇံကိုမရနိုင်လို့နှလုံးမသားဘူးမဲ့ဖို့တွေရအောင်အာထုတ်ပြန်တော့လည်းမဲ့ဖို့တွေအကြောင်းကြီးလို့မရနိုင်တော့ဘူးအဲနှလုံးမသားဘူးအဲ့ဒါတွေကမြွယ်ကောင်းတယ်တဲ့ဒါကိုဆိုတာအဲ့ဒါလေးခုနကဘုံပုဂ္ဂိုလ်ရတာအသေးပဲလေးမှတ်တာထွက်ခွာရှုပြီးနှုတ်တိတကံမဲ့ဖို့ဇံမိယံဝန္နေမှုကြိုက်သွားမှာအောင် ဖွယ်ခွာရှုပြီးဖွယ်ခွာရှုပြီးနုသတိတရံနုသတိတရံမေဖို့ဇံမေဖို့ဇံမိယာဝနေမူမိယာဝနေမူဖွယ်ခွာရှုပြီးဖွယ်ခွာရှုပြီးနုသတိတရံနုသတိတရံမေဖို့ဇံမေဖို့ဇံမိယာဝနေမူ ညာဝတေမူဘက်ခွာရှုပြီးဘက်ခွာရှုပြီးလောသတိတရံလောသတိတရံမက်ဖို့ဇံမက်ဖို့ဇံဝိညာဝတေမူဝိညာဝတေမူဘက်ခွာရှုပြီးလောသတိတရံမက်ဖို့ဇံဝိညာဝတေမူဘက်ခွာရှုပြီးလောသတိတရံ မေပူဇာနိယဝတေမူသွဲခွာသူဤလောကီတနာမေပူဇာနိယဝတေမူအဲဒါတရားမဲမှာသူကိုယ်တိုင်တွေ့နေတဲ့တရားတွေအဲဒါတွေကိုအကြောင်းပြုပြီးတော့လည်းဒီဟောတာပါပဲ။

ဒါလည်းမြေဝဲရတဲ့တရားကသူ့ဝုဒ္ဓကြောင့်လည်းမနည်းနည်းပါတယ်မြတ်စွာဘုရားကသူ့ဒီချိန်တုန်းကမြတ်စွာဘုရားကြီးသွားပြီးသိကတော့တရားကတရားဟောခြင်းကြီးရတယ်လို့တရားမဟုတ်ဘူးမြတ်စွာဘုရားကပြောခဲ့ပါတယ်ပူဇတိဆိုတဲ့နာသမီးကဟိုမှာယူသည်ပြုဘိုးပြုနေတော့တရားမင်းကအဲအာတရားမင်းပြိဿနဲ့တော့မြတ်စွာဘုရားရှိခိုးတဲ့အကြောင်းလျှောက်လိုက်ပါဆိုတော့ရှင်တရားမင်းကဟိုက ဟိုသမဘဝင်စားနေတဲ့အချိန်ဖြစ်တယ်ဒါကုညောကြောဘုအချိန်မဟုတ်ဘူးလို့ပြောတော့ဒါချင်းအဲဒီသမဘကထားတဲ့အခါကျကြောက်လိုက်ပါတော့ဆိုပြီးတော့သူကိုကအဲ့ဒါကိုသူပြန်စဉ်းစားတယ်ပြီးတော့ဟိုတော့ကငါမြတ်စွာဘုရားကိုသိကမလို့ကြောမလို့သွားတဲ့အခါမြတ်စွာဘုရားအခွင့်မပြုဘူးတဲ့ငါမဲ့ကိုမရတဲ့လူများနေလားတကယ်ကြီးငါမဲ့ကိုမရတဲ့နဲ့ဦးတော့

မရနိုင်လို့လေလောက်ဆိုတာနည်းနည်းလေးပါလာအဲဒီလိုဟာတွေမျိုးလည်းပဲဒီတန်းပါလာပေါ့လေမြူရတဲ့သေဝိတဗဒေါမနာကအဲဒါတွေမြူဝဲကောင်းတဲ့တရားတွေတော့သုံးတော့ပါပြီလားဒေါမနာကပြီးတော့ဘူးနောက်တော့ဥပိ္ပခာရောက်သွားဥပိ္ပခာနေပြီးတော့နောက်တော့ဟောစရာလေးတွေရှိတယ်မကုဏသေးဘူးပဲနေတောင်မူလေးဆိုပြီးနေတရားပညာဝင်တော့တော့ပါဘူး ဘယ်သို့ခြင်းငါပပင်စလုံးဝချုပ်သည်ဘယ်သို့ခြင်းငါပပင်စလုံးဝချုပ်သည်မိဝဲပင်လားမပင်လားဝမ်းသာနှမျိုးဤမိဝဲပင်လားမပင်လားဝမ်းသာနှမျိုးဤနှလုံးမသာဥပိ္ခာခွဲပါနိဒုတိနှလုံးမသာဥပိ္ခာခွဲပါနိ အာဟုသောပွားပဲဆောင်ရှားကုပွားမိဖို့သည်အာဟုသောပွားပဲဆောင်ရှားကုပွားအာဟုသောပွားပဲဆောင်ရှားကုပွားမိဖို့သည်အာဟုသောပွားပဲဆောင်ရှားကုပွားမိဖို့ဤသို့ခြင်းကပပင်းစလုံးဝချုပ်တည်းဤသို့ခြင်းကပပင်းစလုံးဝချုပ်တည်း ပြောတဲ့အတိုင်းမိဝဲတဲ့ဝေဒနာတွေမိဝဲသွားလို့ရှိရင်မိဝဲတဲ့ဝေဒနာတွေကိုမမိဝဲပဲနဲ့ကြောင်းသွားလို့ရှိရင်ဘာမင်းသတိညာတွေချုပ်ပါတယ်တဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းအဲမိဝဲတဲ့မမိဝဲတဲ့ဝေဒနာတွေဖြစ်ပေါ်လာရင်လည်းကျွမှတ်ပြီးတော့ပဲအာမထုံနဲ့ဖြစ်ပေါ်မိဝဲတဲ့ဝေဒနာတွေဖြစ်ပေါ်အောင်လို့လည်းအာထုံအဲဒီလိုအာထုံသွားလို့ရှိရင် ဝေဒနာဝေဒနာတွေဖြစ်ပေါ်အောင်ဆိုတော့အမြဲတည်းရှုမှတ်နေရမှာပါအဲ့ဒါရှုသွားလို့ရှိရင်ပပိသပညာတွေလုံးဝချုပ်တဲ့နိဗ္ဗာန်ကိုရောက်သွားနိုင်ပြီတဲ့နောက်တစ်ခါဥပ္ပခာဝေဒနာဟောရမယ်နောက်တစ်ခါဟောတာဆိုတော့ဘယ်နည်းဟောရမယ်တော့မသိဘူးဟိုဒီနောက်မှာပညာရှိတယ်ပညာရဲ့အတွင်းမှာဟောရမလားဒီနေ့မှာဟောရမလားမသိဘူးပညာပညာရဲ့အတွင်းဘုန်းကြီးကတရေလောက်တင်းပုဂ္ဂိုလ်တွေကလည်းနှစ်ရက်လောက်ဟောရအောင်လည်းမတရား နမောတရားပုဂ္ဂိုလ်တွေကတရားနာခြင်းတဲ့ပုဂ္ဂိုလ်တွေရှိနေတော့ဟောမှဖြစ်တယ်။ဘုညက်တရားဟောအဲဒီဇာရတဲ့ပုဂ္ဂိုလ်တွေကတရားဟောတရားစီတရားစီဟောတော့သုံးရက်။နောက်ဒီနေ့ကျတော့လာရင်နေကြတော့ဘုညက်ဟောအဲဒီနေ့မှာဆက်ဟောရမှာပြောတော့ကြားတဲ့တိတိတရားဟောရမှာခြေနေကြည့်ပြီးတော့ဟောရနေတော့တရားသိညာအောင် ဤသက်ကတိညာတုတ်တရားတော်ယူဇာနာကမှသာဓမ္မသောနာကုသကစေတနာရဲ့သွန်အနုဘောရင်ယူဇာနာပရိတော်သူတော်ကောင်းတို့သည်ဤသုတ်ဒေသနာတော်နဲ့လာတဲ့အတိုင်းမိဝဲခြင်းသောဝေဒနာဆိုင်သောတရားတို့မြဝဲကြပဲရှုမှတ်ပဲနိုင်ကြယူဝဲခြင်းသောတရားတို့ကိုမိယူတဏ္ဍာနဲ့ဖြစ်အောင်ပွားများအားထုတ်ကြရဥပဒနာညာစေရိယမေညာစင်းစင်းကတဲ့ဉာဏ်ပြည့်စုံနိဗ္ဗာန်ချမ်းသာများကိုလင်းများစွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း ဤတွင်1326ခုတကူးလာရန်ရှိရဲ့နေ့ရန်ကုန်မြို့သာသနာ့ရိပ်သာ ဖန်ရင်ဓမ္မယုံကြီးတွင်ယေရှုရှင်မဟာရှိဆရာတော်ဘုရားကြီးဟောကြားတော်မူသောတက်ကပညာတုတ်တရားတို့ပြီးဆုံးပါပြီ။